ွင်တို့ဒီနေ့ဟာ2022ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေညနေပိုင်းသဘောတရားကြီးအပိုင်း198သဘောတရားကြီးအပိုင်းမှာတောက်ကြခြင်းလားမြတ်ပဒံပိုင်း29ပါဏိတယပစ္စယောပိုင်း9ပါဏိတယပစ္စည်းနဲ့ပတ်သက်ပြီးတော့တို့ဒီနေ့ပြောစရာလေးရှိနေတဲ့အဆုံးမတတ်သေးတော့ဘူး အဲ့ဒီမှတ်စုထဲမှာဇေယျကွက်တွေအောင်နာလေးမှာမှတ်စုလေးတွေထုတ်ပေးထားတာရှိတယ်။သဗ္ဗတိ14ပါဆိုပြီးတော့အဲ့ဒါလေးလည်းပြောချင်လို့ပါ။ဥပနိတယဆိုတဲ့နေရာမှာအဲမှာသဗ္ဗတိ14ပါထဲမှာဒီမှာသဗ္ဗရိသုပနိတယသဗ္ဗရိဥပတယဆိုစာပေမှာတော့အဲ့လိုပါတယ် လောကသုံးတာတော့သဗ္ဗုရိတုပါနေတရားနေတရားဒီမူရင်းကျမ်းကမှာတော့စကတုပ်ပေါ့စရုပ်ကနိဗ္ဗာန်ကိုပရမပေါ့သမဏ341မှာပါပါတယ်သမ္ပတိ74ပါဒီထဲမှာကျတော့တရားပါတော့သဗ္ဗုရိတုပါနေတရားဒါပါဒါကတော့ဘုန်းကြီးတို့မင်္ဂလာတရားတော်နဲ့ဒီလိုပဲเนาะမင်္ဂလာတရားတော်မှာကျတော့လေဒီ ပေါင်းတင်ဆက်ဆံမိကောင်းဆွေကောင်းဟိုပေါင်းဖို့လူကောင်းညာကြီးသူတော်ကောင်းပေါင်းဖို့အာသေဝလာစပါဠနာပါဠိလာနိစသေဝနာလူမကိုမပေါင်းနဲ့လူအိမ်မှာလူကောင်းပေါင်းရမယ်ဆိုတာဒီလိုပါအဲ့လိုပေါင်းရင်အမိကောင်းရရင်ကိုယ်မှာជីវချမ်းသာတော့ဒါလည်းတစ်ခုပေါ့အမင်္ဂလာတရားနဲ့ကမ္မပို့တောင်လွယ်သေးတယ် အဲဒီမှာမင်္ဂလာတရားတော်မှာတော့ကောင်းတဲ့ပုဂ္ဂိုလ်ပေါင်းရမယ်ဆိုတော့မကောင်းတဲ့ပုဂ္ဂိုလ်အသေဝလာနာဇာပါလနာမကောင်းတဲ့ပုဂ္ဂိုလ်ရှောင်ရမယ်ဒါစဟောတာပြီးတော့မှကောင်းတဲ့ပုဂ္ဂိုလ်ကိုပေါင်းရမယ်ပါဏိဒာနေသသေဝနာ ကောင်းတဲ့ပုဂ္ဂိုလ်မိဝဲရမယ်ပေါင်းသိရမယ်ဘုန်းကြီးတို့ဒီလူပြည်လူလောကကြတော့များသောအားဖြင့်ဘုရားကအကုသိုလ်ကိုအရင်စဟောတယ် မကောင်းတာတွေကိုကုသိုလ်ကမလုပ်ရင်မလုပ်ချင်းကြောင့်ဘာအပြစ်မရှိဘူးအကုသိုလ်ကလုပ်လိုက်အပြစ်ကတန်ရပါတော့အကြောင်းမူအကုသိုလ်ရှင်ဟောတာတွေ့ရတယ်လူပြည်လောကမှာဆိုအဲဒီမှာသူအာသေဝလာစာဘာလာနာဒီလိုမျိုးတွေပေါ့လူလောကမှာဟောတယ်ပြီးတော့အာသေဝပါဏိတာနဲ့သေဝနာပြီးတော့အောက်ကပရိဒူပါဒေတာဝါသောစာအဲရလေးကြော်ကြည့်မယ်နော် ပရိဒုပါဒေတာဝါဒောဇအန္တရာယ်ကင်းတဲ့တင့်တော်တဲ့နေရာမျိုးလေးဖြစ်ရမယ်အဲ့ဒါဆိုရင်တော့ជីវာချမ်းသာနိုင်တယ်ပရိဝတေသောဩဝိဇကတဝိညာတာနံပါတ်၄ပေါ့ရှိဘဝတော့ကကုသိုလ်ကောင်းမှုတွေပြုလုပ်ထားတာရှိရရှိကံပါရမှာပေါ့ဗျာပြီးတော့အတ္တသမပရိဒိသာ စိတ်ကောင်းနှလုံးကောင်းရှိရမယ်အဲလိုလေးချက်ပေါ့အဲဆက်ကတမ္ပတိတော့မှာဘုရားဟောတာအဲ့ဒီတည်းကဘုန်းကြီးတို့ဒီထဲမှာတော့သူကတော့သဗ္ဗရိတုပနေတရားဆိုဥပနေတရားနဲ့တွဲပါတော့ဒါတော့အဓိကထားပြောကြတော့ဒါပေမဲ့လို့ဒီမှာ၄ခုလုံးကအဓိကကြပါတယ်၄ခုလုံးကရှိမှကောင်းတယ်နော်ဒီ၄ခုလုံးပြည့်စုံမှပဲဘုန်းကြီးတို့ ကြိုးပေးနိုင်တာပေါ့နော်ဘာမှအဲဘုရားအဲ့ဒီတော့မှတရားဟောတာပါဒီလေးမျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဒေဝမနုဿာလေးမျိုးနဲ့နတ်ဖြစ်လူကြီးဖြစ်နာစီရဒေဝမကြမြင့်မီမန္တထဝိပုံလထပါပုဏ္ဏတုဘောဂေတုကိုစီဝဥစားတွေစီစဉ်ချမ်းသာတယ်ပြည့်စုံနိုင်တယ်ဒီလိုပြောသွားတာပေါ့အဲဒီမှာကတော့ဒီ ဥပါနေတရာပေါ့နော်ဥပါနေတရာဥပါနေတရာကောင်းရင်ကိုယ်မှာဤဝချမ်းသာနိုင်တယ်ဒါပြောလို့အဲ့တော့ဒီနေရာမှာဘုန်းကြီးတို့စက္ကတမတိပုတ်ကအဓိကကြတာဘယ်ဟာကြတယ်လဲသူတို့ကောင်းကိုမိဝဲရင်ဟုတ်လားမိကောင်းဆွေကောင်းမိဝဲရင်ជីវချမ်းသာနိုင်တယ်ဒါကိုလည်းဘုရားက အဲတုတ်တွေမှာဟောထားတာရှိတော့သံယုတ်တဤကေကလျာဏမိတ္တသောရှာနေနာမြတ်စွာဘုရားလောကမှာမိဆွေကောင်းနဲ့ပေါင်းသိမြင်90ရာခိုင်နှုန်းလောက်လားတဝက်လောက်ကိစ္စပြီးတယ်လို့ထင်ပါတယ်ဘုရားလို့လျှောက်တော့မြတ်စွာဘုရားအနန္တဒီလိုကြောင်းနေတဲ့တမ်းပြပါတယ်နှစ်ကြိမ်သုံးကြိမ်မိဆွေကောင်းရခဲ့ရင် ကိစ္စလုပ်ပြီးနိုင်တယ်ဥပမာဖရာတို့လိုမိတ်ဆွေကောင်းရမယ်ဆိုရင်ဥနာငွေဥနာတိဆင်းရဲပြန်လုံးဟောလွတ်မြောက်ပြီးတော့ကောင်းရုပ်ချမ်းသာတွေပြေဝရသွားတယ်ဒါကြောင့်အဲ့ဒီတန်ယုတ်တဏိကကလျာဏမိတ်တာတုတ်တုတ်လို့ဆိုရင်တော့တပ်ပရိတုပါနေပြမေကောင်းဆွေကောင်းဆရာကောင်းသမားကောင်းကအရေးကြီးတယ်ဆိုတော့အတိတ်ပဲမျိုးဖြစ်တော့ဘောနော်ဒါပေမဲ့တုတ်တွေကိုလိုက်ကြည့်တဲ့အခါကျတော့ ဒီအင်္ဂုတ်ထုစက်ကခုနဒီဒီတုတ်ပေါ့နော် စက်ကတုတ်ဒီတုတ်ရဲ့အဖွင့်ထကရာမှာကြတော့သူကကြတော့ပုဗ္ဗိသကတပုညာနာရှေးကံကလိုရင်ဒီကကြတယ်ရှေးကကုကံပါခဲ့မှာနော်ဒီဘက်ပေါ်မှာ ချမ်းသာတယ်ရှေးကုသကံကောင်းမှာရှေးကကောင်းလို့ကုကောင်းတယ်ကောင်းနောက်ကောင်းရှေးကဆိုးလို့ကုဆိုးတယ်ကုဆိုးနောက်ဆိုးပါလိမ့်မယ်အဲ့ဒီ စက္ကတမတိစက္ကတုတ်ရအဖွင့်ထကရာကို290မှာကြတော့သူကပုပ္ပိဇကတဘုညာတာလိုရင်းကြတယ်ဒီလိုဖွင့်တယ်ပေါ့နော်တော့အဲ့ဒီမှာပြောစရာရှိတယ်အဲ့ဒါဆိုရင်ဘယ်ဟာကအဓိကကြတယ်လဲဒါစဉ်းစားစရာဖြစ်လာလို့ဟွန်းအဲနောက်နောက်ဆရာတော်ကြီးတွေပေါ့တပြေကဆရာတော်ကြီးတို့ဘာလို့ကတော့ ဘာဆုံးဖြတ်ချက်ချလဲဆိုတော့ဒီ၃မျိုးထဲမှာပုပ်ပြီးခုနကအင်္ဂုတ္တဆက်ကတဆက်ကတောဖွင့်လို့ကြအင်္ဂုတ္တထကရာတို့ကြတော့ပုပ်ပြီးဇာကတာပုညာတို့ရင်ဖြစ်တယ်ခုနကသဗ္ဗရိတုပအဲကလျာဏမိတ်တတောက်တို့ကြတော့သဗ္ဗရိတုကမိတ်ကောင်းဆွေကောင်းဆရာကောင်းအဓိကကြတယ်ဒီလိုပြောတယ် အဲ့ဒီလိုပြောတဲ့စကားတွေကတဲ့တကယ်ပါရမီပြည့်စုံတဲ့ပစ္စည်းမဘုိကပုံကိုယ်တွေအတွက်ဖြစ်တယ်။တာမန်ပါရမီ ပုံကိုယ်တာမန်ပါရမီ ရှင်များအတွက်ကတော့ဒါဒါမပြည့်စုံဘူးပေါ့ဒီစကား။တာမန်ပါရမီများအတွက်ဆိုလိုတာမဟုတ်ဘူး။ပါရမီအရင်စားပုံကိုယ်တွေကိုဆိုလိုတယ်လို့ဒါမျိုးပြောချင်တာပါ။ ဘုန်းကြီးတို့ပါရမီရဏပုဂ္ဂိုလ်ဆိုပြောရရင်တော့အကုန်လုံးသိတဲ့ရှင်အင်္ဂုလိမာလာပေါ့အင်္ဂုလိမာလာတို့ဆိုရင်နောက်ဆုံးဘဝမှာလူတွေထောင်ချီတတ်တာပဲဘုမလက်ညိုးတွေဖြတ်လူဆရာတခိုင်းတို့လူတွေတတ်လိုက်တာစိတ်နဲ့မှတ်ထားတဲ့လူတွေကလည်းအများကြီးပဲတတ်တာစိတ်ကမှတ်တတ်တဲ့ပုဂ္ဂိုလ်ဆိုဘယ်စိတ်ကငြိမ်မှာမငြိမ်တော့လဲကြတော့လဲမမှတ်မိလို့အဲ့လိုဖြစ်တယ်နောက်မှ လက်ညှိုးတွေဖြတ်ပြီးတော့မှကျိုးနဲ့စီကုံမှအဲ့ဒါမျိုးတွေဖြစ်တယ်။ဒါတော့မှဝင်လက်ညှိုးတွေဖြတ်ကျိုးနဲ့စီကုံတတ်တဲ့ချိန်တော့999ဒါလောက်ရအောင်နေတတ်တာ။အဲ့ဒီလို အချိန်မှာပဲဖះကသူကလည်းမိခင်လာတဲ့ချိန်မိခင်လည်းတတ်ဖို့ဖြတ်ဖို့လောက်တော့အဲဒီမှာဖះကနေဝင်ပြီးတားဆီးပြီးတော့ တရားဟောခဲ့တယ်နောက်ဆုံးတော့သူကခြုံပြောရင်တော့မညာပညာရတော့ဗျာရတ္တမဖို့ဒီအောင်ရတော့အဲ့လိုပါရမီဒုရှိတဲ့ပုဂ္ဂိုလ်ပါရမီအရင်စားရှိတဲ့ပုဂ္ဂိုလ်ပစ္စည်းမဝိကပုဂ္ဂိုလ်များကြတော့သူကြတော့ခုနပရိဒုဘဝဧတဝတ္တနော်သင်နဲ့ကောင်းတဲ့နေရာဘုရားရှင်နဲ့ နှိစက်တဲ့နေရာမျိုးမှာဖြစ်ရပြန်တယ်။နောက်ဖေရဆိုတဲ့မိကောင်းဆွေကောင်းလည်းရခဲ့ရပြန်တယ်ပေါ့ဗျာ။အဲ့လိုမျိုးဖြစ်တော့ဒီလိုပုံကုမျိုးအတွက်ဆိုရင်တော့ခုနကရှေတိတ်ကုသိုလ်ကံတို့ပုပ္ပေကတဘုံမျိုးပုပ္ပေသကတဘုံညာဒါသဗ္ဗတိတဘာနေတရားတို့ကဒါသိကြတော့ပေါ့ဗျာပစ္စည်းမဝေကောင်ဒါပေမဲ့လို့တာမန်ပုဂ္ဂိုလ်များပေါ့တာမန် ပါရမီမရင်သေးတဲ့ပုဂ္ဂိုလ်ပစ္စည်းမဝိကမဟုတ်တဲ့ပုဂ္ဂိုလ်တွေမှာရှင်တေဝဒတို့ဇာတတတို့လို့ရှင်တေဝဒဆိုလည်းကြည်လိုက်နော်သူလည်းပြိဓုပါဒေတာဝါဒဖြစ်တယ်ပြိဓုပါဒေတာဝါဒဆိုဘယ်လိုလဲဆိုတော့သူကဘင်းရသားတော်ပဲလေဘင်းရသားတော်နန်းတော်တွေမှာကောင်းမွန်မွန်ချမ်းချမ်းသာသာအေးအေးဆေးဆေးနေရတယ်ပညာသင်ခွင့်နေကြတယ်ဒါ ပရိရူပဒေတာဝနာရတာပဲနောက်ပြီးတော့ဘယင်တာဖြစ်တာပေါ့ရှေကုသကံကောင်းမှုရှေကုသကံကြောင့်ပေါ့ဘယင်တာလည်းဖြစ်ရနောက်တစ်ခုကသူတို့တောက်ရင်မင်းသားတွေ6ရက်တွေပါသင်္ဃဝတ္တခါမှာတကယ်တရားတရားနဲ့ဝေခဲ့ကြအဲ့ဒီချိန်မှာဝေခဲ့တဲ့တွေ့ မာနတွေခြားပြီးဝတ်ခဲ့တဲ့အတွက်လောကီဇံပင်ရှင်တတိယရပါတယ်။ဒါပေမဲ့နောက်ပိုင်းကျတော့ဘယ်လိုဖြစ်လာလဲဆိုသူ့မှာကပါရမီအရှင်သာမဟုတ်ဘူးလေ။တာမန်ပါရမီလောက်ပဲပါတော့။ခြားပါခြားသောပါရမီအရှင်သာပုဂ္ဂိုလ်ကနိုင်ရှင်လိုက်တဲ့အခါကျတော့အတူတူဝိတ္တပုဂ္ဂိုလ်တွေကသူတို့ရဲ့အစင်သူ့ရဲ့စင်မြန်နာမညောင်ဖွင့်မဲ့ဘုံညာတချို့ဆိုရဟန္တာတွေဖြစ် သောတာပန်ဖြစ်ဣတိတ္တတွေရ အဲ့လိုမျိုးပုံကံတွေကြီးမားဉာဏ်တဲ့ပုဂ္ဂိုလ်ကပစ္စည်းမဝိကဝိကပုဂ္ဂိုလ်တွေသူကပစ္စည်းမဝိကမှာမဟုတ်တာနောက်ဆုံးဘဝမဟုတ်တဲ့ခါကျတော့လာလဘရှားပါအိတမစီရတယ်သူများတော့ဘုံမကြီးမထင်ရှားတော့အိတမစီရတယ်ဖြစ်အဲ့ဒီလိုနဲ့အတ္တသမပတိပြတ်တာပေါ့ဗျာစိတ်ကောင်းနှလုံးကောင်းတွေမရှိတော့ဘူးပေါ့အိတမစီရဝင်လာပြီဆိုတော့ဒါကြောင့်သူ့ဘဝမှာပြည့်စည်ပါလား နောက်ဇာတတလည်းကြည်လိုက်ပေါ့ဇာတတလည်းရှေးကုသကံကောင်းမှုတွေပါခဲ့တာပါခဲ့တဲ့အတွက်သူလည်းပဲပါလို့ပါပြက်လေဘယင်သားဖြစ်တာပဲနော်သူ့ဖေဘယင်ဆိုတာလည်းပါလေကျောင်းတကာကြီးလည်းဖြစ်တယ်သောတာပန်ပုဂ္ဂိုလ်လည်းဖြစ်တယ်မိကောင်းဆွေကောင်းကြီးပဲဒီလောက်မိကောင်းဆွေကောင်းရတဲ့ပုဂ္ဂိုလ်မျိုးမိကောင်းဆွေကောင်းလည်းရခဲ့တာရှေးကံလည်းပါခဲ့တာ နေရာကောင်းဒေသကောင်းလည်းရခဲ့လာပဲဒါပေမဲ့ဘာသွားဖြစ်လဲအတ္တသမပီတိပဲစိတ်ကောင်းနှလုံးကောင်းမရှိတော့မကြည့်ပါဘူးပေါ့ဗျာ နောက်ဆုံးတော့အဖေတတ်တဲ့အဖေမျိုးတိဖြစ်သွားတော့အဲတော့ဒီထဲမှာအတ္တသမပဏိတိကအဓိကလွင်ကြတယ်ဆိုတော့နောက်ဆရာတော်ကြီးတွေကတော့ဒီလိုဆုံးဖြတ်ချက်ချကြတယ်အတ္တသမ တိတိရှိတဲ့ပုဂ္ဂိုလ်စိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်များကြတော့ဆရာကောင်းမတွေ့ပေမဲ့လို့လေကိုယ့်ကိုထိမ့်သိမ့်နိုင်အဲ့ဒါကြဘုန်းကြီးတို့ရှင်သာရိပုတ္တရာရှင်မောဂလအလောင်းတော်တွေလှမ်းအာရုံပြုကြည့်ပေါ့နော်ရှင်သာရိပုတ္တရာရှင်မောဂလသူတော်ဥပတိတာကောလီတာတို့အနေနဲ့ဒါဒီဘာသာရေးထဲမှာဝင်လာတကယ်ချင်းနှစ်ယောက်ပေါ့ဗျာပြီးတော့လည်းမပြေပါတကယ်ချင်းနှစ်ယောက်ပွဲကြည့်ရင်တောင်ကရပြီးတော့ တခြားဘာသာတွေရောက်သွားတာပဲသိစီပပိုက်ကြီးတွေအဲအဲ့ဒီရောက်သွားအဲ့ဒီမှာရောက်တော့လေဟိုလားသူတို့လိုချင်တဲ့တရားမတွေ့ဘူးသူတို့ကဟိုနာသေးဒီဟာတွေလွတ်တဲ့တရားကိုရှာကြတာမတွေ့သေးတော့ဒီဆရာကြီးမှမိကုန်နေကြတာဒီဆရာကြီးရဲ့တရားတွေနာယူပေမဲ့လို့ဒီဆရာကြီးကတူနေပေမဲ့လို့လေသူတို့ကစိတ်ကောင်းတဲ့လောကောင်းတွေ့တယ်ဒီဆရာကြီးမှသူတို့လိုချင်တဲ့တရားမရှိဘူးသိတယ်နားလဲတယ် သူတို့လိုချင်တဲ့တရားကိုဆက်ရှာရှာရင်ရှာရင်နောက်ဆုံးတော့ပဲရောက်ရှင်အသက်ကြီးနဲ့တွေ့ပြီးသောတာပန်ဖြစ်သွားတာပဲနော်သူတို့ကြတော့ဒီရှာရင်နဲ့ပေါင်းမိမယ်လို့ရပဲအတ္တသမပရိဒိနဲ့ပြည့်စုံတဲ့တွေ့မညာပူညာရသွားတာပဲရှင်ဒုရတ္တဇာတတ္တတို့ကြလို့ပုဝိဇာကတ္တပညာဒါလည်း ရှိတယ်ပရိရူပဒေသဝတာလည်းရှိတယ်သဗ္ဗရိတုပနေတရားတွေလည်းရခဲ့တယ်ဒါပေမဲ့လို့အတ္တသမပိရိမရှိတဲ့ဒီလိုတရားမရခဲ့ကြဘူးအကြောင်းမို့ဒီမှာအတွင်းစိတ်ကောင်းပြင်းမိတ်ကောင်းနဲ့ကောင်းမှုရှိကနေရာမှာဧကံကြီးပွားကြောင်းကဆောင်းပုံလေးရေးတာတော့ကိုယ်မှာစိတ်ကောင်းနှလုံးကောင်းရှိဖို့ရည်ကြီးတယ်လောကလိုက်ကြည့်ပေါ့နော် ကိုယ့်အကိုစံထားခြင်းလည်းသိတာပါကိုယ်ကတခြားပုဂ္ဂိုလ်ပေါက်ပြီဆိုလို့ရင်စိတ်ကောင်းနှလုံးကောင်းရှိမှစိတ်ကောင်းနှလုံးကောင်းမရှိရင်စိတ်ကလိုလိုကြွာသွားတာသူ့ကြောင့်တည်သူ့မကောင်းတဲ့အကြောင်းတွေသိသွားရင်ပေါက်ဖို့ခက်သွားအတွင်းစိတ်ကောင်းပေါ့ဟိုအတွင်းနေစိတ်ကောင်းနှလုံးကောင်းရှိနေရင်သူများတို့ဘာလုပ်လို့များကိုယ်စိတ်ကောင်းနှလုံးကောင်းရှိဖို့ပဲကိုယ်စိတ်တွင်နှလုံးသားတွေမှာစိတ်ကောင်းနှလုံးကောင်းရှိနေရင် မိတ်ဆွေကောင်းဆိုတာတွေ့မယ်တွေ့မှာပဲနော်ဒါကြောင့်အတွင်းစိတ်ကောင်းပြင်မဲ့ကောင်းမိတ်ဆွေကောင်းဆိုပြင်မဲ့ကပုံကိုယ်ရင်းပဲပြင်မဲ့ကောင်းနေကောင်းမှုရှိကနေရာမှာဧကံကြီးပါကြောင်းပြင်မဲ့ကောင်းနေတွေ့မှာပြင်မဲ့ကောင်းတွေ့လာရင်တော့သူကသူကနေနေရာတွေပိုင်းညွန်ပေးမှာဟိုရှိကုန်းဆိုကောင်းမှုပါတော့လူကရောက်လာလူကရောက်လာတော့စ조사ဖို့ပဲရှိတော့조사 အဲ့တော့ဒီမှာမေးစရာရှိတာကထေဝဒတ်တို့ဇာတတတို့ဟာပောဝိဇာကတဘုံညာတာပါရမီမြောက်လောက်အောင်မကြီးမားခဲ့လို့မဖြစ်နိုင်ဘူးလားဆိုတဲ့မေးစရာလေးပေါ့။ဒါကြတော့ဘုန်းကြီးတို့ဟိုအကုန်လုံးသိတဲ့ဂရေ80တထေတာပေါ့ဒါမျိုးတွေကြည့်နော်ပေါ့ကောင်းနော်ဂရေ80တထေတာဆိုရင်ကြည့်ပေါ့။ ဘုရားနဲ့တွေ့တဲ့အချိန်တော့ဆုံးအချိန်မှတွေ့တော့ဘုရားသူတို့အညို့ထုတ်ပြပြီးတော့ဗာမိတ်လေဒီတထေသားနဲ့ဒီတထေသမီးဟာပထမအရွယ်တုန်းကတဲ့စိတ်ကောင်းနှလုံးကောင်းတွေရှိပြီးတော့ကြိုးစားမယ်လောကီဘက်ဆိုင်ရလဲတကယ်ကိုအထက်တန်းစားချမ်းသာတဲ့ပုဂ္ဂိုလ်ဖြစ်နိုင်တယ်လောကုတ္တရာပဲကြိုးစားမယ်ဆိုရင်တော့အတောကုန်ခံဉာဏ်လာဖြစ်နိုင်တယ်ဒီလိုမိတ်တော့ဒါပေမဲ့လို့ ဒီအပျော်ပါးတွေလိုက်ဆိုင်စိတ်ဓာတ်တွေပြည့်စည်တဲ့အခါကျတော့ဘာမှမရအောင်ဆုံးအကုန်လုံးလောကီဘက်မှာလည်းဆုံးရှုံးတယ်လောကရာဘက်မှာလည်းဆုံးရှုံးသွားအဲ့ဒါဘာပြောရလဲဆိုတော့ဘုန်းကြီးတို့ဘလောက်ပဲမဲအတိတ်ဘဝကပါရမီတွေပြည့်စုံခဲ့ပြီမလို့လဲစိတ်ကောင်းနှလုံးကောင်းမရှိရင်တော့ပုရုဇေဘဝ စိတ်မချဘူးဆိုတော့ဒါကိုသတိပေးသလိုဖြစ်တော့ဘူးဒါကိုလည်းသတိထားစရာရှိတော့အကြောင်းကိုကိုယ်ကစိတ်ကောင်းနှလုံးကောင်းရှိဖို့အဓိကကြာစိတ်ကောင်းနှလုံးကောင်းရှိအောင်ကြိုးစားဖို့လိုတယ်ပေါ့ဒီမှာတော့အတ္တသမပရိတိလို့ဒီလိုပြောတာပေါ့နော်အတ္တကဘုန်းကြီးတို့စိတ်ကိုလည်းဟောတယ်ခန္ဓာကိုယ်ကိုလည်းဟောတယ်ဒီမှာတော့ စိတ်ကိုဒီကယူလိုက်ပြည့်စုံမှာစိတ်ကောင်းထားတာကိုအတ္တသမပရိဒီဒီလိုပဲမှတ်ထားကောင်းထားတဲ့နေရာမှာဘာလို့ရမလဲဓမ္မရေရပေါ့တရားသီလသုဒ္ဓဆာကပညာဒီတရားတွေကိုယ်တဏ္ဍမှာမရှိသေးရှိအောင်လုပ်ရအောင်လောကရေရဆိုလည်းမထူပါဘူးဆောင်းနေရေပြည့်စုံအောင်ကိုယ့်အကိုသမသီလသမารီနဲ့သီလနဲ့အညီဆောင်းနေရေပြည့်စုံအောင်ကျမ်းမာရေပြည့်စုံအောင်ပညာရေပြည့်စုံအောင် ဒါမျိုးတွေစူးစမ်းထုတ်အဲ့ဒါကိုယ့်အကူထိန်းနိုင်ကိုယ်စိတ်ကိုထိန်းနိုင်တဲ့ပုဂ္ဂိုလ်မှသာဒါတွေပြည့်စုံလို့ကိုယ်စိတ်ကိုမထိန်းနိုင်တော့ဒီဘုန်းကြီးဒီလူဟာပျက်စီးတာများပါတယ်အဲကြောင့်ဘုအတ္တသမပရိတိစိတ်ကောင်းနှလုံးကောင်းထားနိုင်မှုအရေးပါတဲ့အကြောင်းအရာတစ်ခုပဲနော် အများကြီးပေါ့နော်ဒီကိုကစိတ်ကောင်းနှလုံးကောင်းရှိလာရင်စိတ်ကောင်းနှလုံးကောင်းရှိတဲ့အတိုင်းရှိဘဝရှိဘဝကံကအကောင်းကနေပြီးပဲလို့ဒီဘက်ဘဝမှာဟိုတိရစ္ဆာန်ဖြစ်ပေမဲ့လို့လေဒုက္ခရီဘဝရောက်သွားတဲ့ဇာလန်းနေအများကြီးပေါ့နော်ဘုရားရှင်လက်ထက်မှာဖာကလေးတို့တရားနာရင်ဘုရားတရားတော်ဒါနာထောင်ရင်လည်း နွားကြောင်သားထုံနဲ့ထောက်လို့သေးကကောင်းတဲ့ပုံမှာရောက်သွားတာ။နောက်ဘုရားရှင်တန်ဃာတွေချင်းချင်းကွဲပြားသွားတော်တယ်ထွက်ပြီးနေတဲ့ချိန်တပါးလေးနေတဲ့ကံမှာပလဲလဲဆင်လို့ဒါဘုရားကိုလှုပ်ကြွေးသွား။နောက်ဆုံးသူတို့လည်းကောင်းတဲ့ပုံမှာရောက်သွားတာပဲ။နော်။ဒီစိတ်ကောင်းနှလုံးကောင်းရှိနေရင်ဒီလက်ရှိဘဝမှာလည်းတိုးတဲ့ချမ်းသာနိုင်တယ်။ တန်တရားဘဝအတွက်လည်းကောင်းကျိုးရနိုင်နော်ဒါကြောင့်ဘုရားကအတ္တယအတ္တနောနာထောမိမိကိုယ်တိုင်ကမိမိအာကိုရစေကိုယ်စိတ်ကိုကိုယ်ပဲကောင်းအောင်ပြုပြင်လို့ရတယ်သူများတော့ဘာမှလုပ်လို့မရဘူးဘလောက်ပြောပြောကိုယ်ကောင်းအောင်ပြုပြင်မှကောင်းပါလေကိုယ်ကောင်းမပြုပြင်မပြောင်းမကောင်းပါဒါဥပနိတရားပစ္စည်းလို့ဥပနိစယတ္တိသူရှိတယ်လို့ပြောနိုင်တာပေါ့ကိုယ် ကောင်းအောင်လည်းလုပ်နိုင်တယ်အကောင်းကောင်းဆိုးအောင်လည်းလုပ်နိုင်တယ်ကောင်းတဲ့စိတ်ထားရှိတော့နော်ကောင်းတဲ့စိတ်ထားရှိဒီကောင်းတဲ့စိတ်ထားရှိသူကိုကောင်းချိုးတွေများစွာဖြစ်အောင်လုပ်ပေးနိုင်မကောင်းတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်တော့မကောင်းချိုးတွေဖြစ်အောင်လုပ်တတ်ပါလေဆိုဓမ္မပဒမှာဟောသွားတဲ့တရားလေးရှိတယ်တမ္မပရိဒါစိတ်တံတေရသောနံတရောကရိ စိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကကိုယ့်အကိုတခြားပုဂ္ဂိုလ်တွေနဲ့တဆင့်တဆင့်မြင့်တက်အောင်ပြုလုပ်နိုင်တယ်။သမ္မာပရိဟိတစိတ်တံတေယသောနံတတောကရေမိစ္ဆာပရိဒစိတ်တံပါပိယောနံတတောကရေစေကောင်းနှလုံးကောင်းမရှိတဲ့ပုဂ္ဂိုလ်များတော့ကိုယ့်အကို အောက်တန်းကြအောင်လုပ်တာ။ဒါကြောင့်မို့ဘုန်းကြီးတို့ ဘုရားဟောတာတဲ့ခါတာလေးတစ်ပုဒ်ရှိတယ်အတ္တနာကုရုတိန်လက်ခင်ကိုယ့်ကိုယ်ပုံရှိအောင်ကြက်သေးရှိအောင်များကြည်ညိုအောင်လေးစားအောင်လုပ်တာကိုယ်ပဲကုရုတတနာအလက်ခင်ကိုယ့်ကိုယ်ပုံကြက်သေးမဲအောင်အထင်သေးအောင်ကြည်ညိုပြအောင်လုပ်တာကိုယ်ပဲသူများလုပ်တာမဟုတ်ဘူးအဲ့တော့ပြောချင်တာကတော့စိတ်ကောင်းနှလုံးရှင်တော့လူစင်တန်း နာစင်တာမြင့်တာပေါ့စိတ်ကောင်းလို့မှမရှိနော်လူ စင်တာနေကြတယ်ဒီလိုပဲပြောအောင်စိတ်ကောင်းနှလုံးကောင်းဆိုတာတော့ခုနဒုနဲ့တူတွေ့တယ်ကမေတ္တာစိတ်တွေထားတာချင်းချင်းကုညီတာရိုင်းပင်တာဒုနဲ့တူကရုဏာထားတာတနာကျင်တာစိတ်တွေထားတာဒါမျိုးတွေပေါ့ဗျအများကြီးပေါ့ပြင်းယူရတာပေါ့နော်တယောက်နဲ့တယောက် ပြိုင်ဆိုင်တွေဖြစ်မဲ့စာမေတ္တာလေးတွေထားလိုက်ရင်ရှင်ပြိုင်နေရင်တော့ဒါမာနတွေဝင်နေတာအကုသိုလ်ပဲဖြစ်ဖို့အဲ့လိုရှင်ပြိုင်မဲ့စာမေတ္တာလေးတွေနေကြရင်ကောင်းတော့တုံးတဲ့သူအနိုင်ကျင့်နှိမ့်ဆက်မဲ့စာတနာကျင်တာစိတ်လေးတွေထားပြီးတော့နေကြရင်လည်းကောင်းတော့တူတူတူတယောက်ဝမ်းသာမှုဖြစ်သွားတယ် အဲတော့ပြင်ကုရတမနာလိုတာတွေများကြတော့အဲ့လိုမဖြစ်ဖြစ်နဲ့သူ့ကိုအာကြတုခိုးလို့တဲ့စိတ်နဲ့ကိုယ်စိတ်ဓာတ်ကိုပြည့်နိုင်။မာလည်းသူ့လိုဖြစ်အောင်ကြိုးစားသူ့လိုဖြစ်မှာပဲ။ဒီလိုဝမ်းမြောက်ဝမ်းသာစိတ်လေးနဲ့နေတထိုင်တိုင်းနဲ့ကိုယ်ပါတုတ်တက်တော့မကောင်းတဲ့ပုံကိုမုန်းတဲ့ပုံကိုရန်သူတွေပုံကိုတွေတွေ့လာရင်နော်ဥပ္ပခါသဘောမျိုးဥပ္ပခါဆိုတာ သူ့ကိုမခေါ်ဘူးမပြောဘူးမဆက်ဆံဘူးဆိုလိုတာမဟုတ်ဘူးနော်သူနဲ့ပတ်သက်ပြီးဘုန်းကြီးတို့ကချစ်တာလည်းမဟုတ်မရှိဘူးမုန်းတာလည်းမရှိဘူးကံတရားဆင်ញင်လိုက်တော့သူမကောင်းတာလို့သူပဲခံငါမကောင်းတာလို့ငါပဲခံသူမကောင်းတာပြောနေသူသူပဲခံပါငါမကောင်းတာပြောနေငါပဲခံပါလေအဲဒီလိုလေးနေလိုက်ရင်ဒါအတ္တခုနက စိတ်ကိုစိတ်ကိုပြုပြင်လိုက်တာပါပဲဒါအတ္တသမပရိတိခေါ်ပါဒါကြောင့်ခုနသပြေကဆရာတော်ကြီးကဒီတမ္ပတ္တိဆက်၄ပါးထဲမှာဟိုတုတ်တွေထောက်ထောက်ပြီးတော့တချို့တုတ်တွေကပရိတုဘောဝိသကရပညာတာဒီကကြားတယ်ချို့တုတ်တွေကတပ္ပရိတိပါနေတရားကြားတယ်ဒီလိုပြောတာပါလေဆိုတကယ်ပါမီပြည့်စုံတဲ့ပစ္စည်းမဝိကပုဂ္ဂိုလ်တွေထွက်တာ ဖြစ်တယ်တာမန်ပုဂ္ဂိုလ်များပစ္စည်းမဝိကပုဂ္ဂိုလ်မဟုတ်တဲ့တာမန်ပါရမီပြပုဂ္ဂိုလ်အတွက်မဟုတ်ဘူးတာမန်ပုဂ္ဂိုလ်များအတွက်ကတော့အတ္တတမပရိတိဒါအရေးကြီးတယ်ဒါလေးဖြစ်ဖို့အရေးကြီးဒါပြတ်သွားရင်တော့ဒါကိုကဆုံးရှုံးဖို့မရှိတော့ဒါမပြောင်းတရိထားတော့ဒီဥပနိတ္တပစ္စည်းနဲ့ပတ်သက်ပြီးတော့ဘုရား ဝိသုဒ္ဓံဆရာတော်ကြီးရေးထားတဲ့ဟာလေးကလည်းကောင်းပါဥပနိတ္တပစ္စည်းဆိုတာထိချုံရွာသုံးတဲ့မိုးကြီးနဲ့တူတယ်ဒါတော့ဘုန်းကြီးတို့ထိုက်လာတော့ဖွင့်ထားတာဟုတ်ပါဘူးရှေ့ရှေ့ဆရာတော်ကြီးကမှတ်သားလို့လွယ်အောင်လို့ဥပမာလေးပေးပေးပြီးတော့ပြောသွားတယ်အဲကြောင့်မို့ဝိသုဒ္ဓံဆရာတော်ကြီးကဥပနိတ္တပစ္စည်းရောမိုးနဲ့မကင်းဆုံးခပင်းကို မိုးရင်းချိန်ဟုတ် ထိတ်ချုံမြည်ကျိုးရွာသည်မိုးသူသုံးမျိုးပြလာစိတ်တုပ်ပါအား14ပါးတွင်အာကြည်သောမိယာအကြောင်းဤအဖြစ်တည်ဟူသောဥပနိစ္စတတ္တိတို့ဖြင့်ကျေစုပြုခြင်းလက္ခဏာရှိသောဒုက္ခတာမောဟခြင်းစိတ်ဣဋ္ဌနိဗ္ဗာန်နိဗ္ဗာန်ဟူသော အာရမဏုပနိတ္တယရှေးစေသောနာမခံဟူသော အနန္တဥပနိတ္တယဘလဝယုတ် စိတ်တုပညာဟူသောဘဂရုပနေတရားသုံးပါးပစ္စည်းတရားတွေ၎င်းဒီလိုပေါ့နော်အဲဒီမှာပြောတော့ဆရာတော်ကြီးကတော့ရှင်းရှင်းရေးတာနေတရားလေးတွေပေးပေးပြီးတော့ဒီထကရာထဲမပါရင်ဤဥမာဒီထကရာနဲ့မရှိတိတိကျကျရေးတာနော်အဲရှေးဆရာတော်ကြီးတွေကနောက်နောက်ပုဂ္ဂိုလ်များ မှတ်သားရလွယ်အောင်လို့ပြောတာပေါ့နော်ဆိုလိုတာကတော့ ဥပနိတယပစ္စည်းဆိုတာမိုးရင်းမှာထစ်ချုံရွာ မိုးရင်းကာလမှာဟုတ်လားဒါကိုကြီးကြီးကျယ်ရွာတဲ့မိုးနဲ့တူတယ်ဥပမာပေးတာနော်မျိုးစေ့ဖြင့်မျိုးစေ့လေးတွေဟာဘလောက်ပဲမဲ့ပင်ပေါက်နိုင်တဲ့စွာတွေရှိပါစေအညွန့်ညောက်ထွက်နိုင်တဲ့စွာတွေရှိပါစေမိုးရင်နဲ့ကြုံမှဖြစ်နိုင်မှ မိုးရေမှာမိုးရေမှာမကြော်ရင်ဒီလိုပင်ပေါက်တဲ့ဆွမ်းအားတွေအညွန့်ညောင်းတွေဖြစ်နိုင်တော့မရှိဘူးဒါကြောင့်မို့မိုးကြီးကျယ်ရွာတဲ့မိုးကြီးနဲ့တူတယ်ဆိုတော့ဒါမျိုးပြောအများကြီးပေါ့လေအဲ့ဒီအရာလေးနဲ့ပတ်သက်ပြီးတော့ကိုကပါရမီတွေစွန့်ရည်တတ္တိတွေဆိုတာဒီဥပနိတ္တပစ္စည်းကနေ ထောက်ပံ့ပေးမှဒါတွေကဥပနိတပစ္စည်းအကောင်ခဲ့မှအကျိုးပေးတော့ဥပနိတပစ္စည်းအကောင်မှုမရှိတော့ဒါတွေအကျိုးပေးဖို့မလွယ်ပါဘူးဒါကြောင့်ခုနကလျာဏမိတ်တာတုံးမှာဘုရားရှင်ကငါဖျားတို့လိုဆရာကောင်းသမားကောင်းမိကောင်းဆွေကောင်းရတဲ့ကိစ္စအလုံးပြီးနိုင်ဒါဥပနိတပစ္စည်းပဲဒီလိုဘုရားရှင်နဲ့တွေ့ဖို့ဆိုတာလည်းရှိက ကံတွေကလည်းပါခဲ့မှာဟုတ်ဗျာဒါကိုပြောချင်တော့အကြောင်းပြောချင်တာဒီတော့မှဒီဒီနေရာမှာဖြည့်ခြင်းသာနာပိုင်ဘောလို့ဒုတိယဖြည့်ခြင်းသာနာပိုင်ဆရာတော်ကြီးကဒီဝနေတရားပစ္စည်းမှာအာကြည့်တဲ့မုံနဲ့တူတယ်ဒါဥပပေးသွားဒီဥပနေတရားပစ္စည်းမှာဘုရားအရင်ဘက်ကပြောခဲ့သလို အာရမရူပနေတရားအနန္တရူပနေတရားပကရူပနေတရားဒါမျိုး၃မျိုးရှိတော့အာရမရူပနဲ့ဥပနေတရားပေါင်းလာအာရမရူပနေတရားပေါ့နော်ဒီထဲနာလေးဒါအာရမရူပနေတရားအာရမဏနဲ့ဥပနေတရားပေါင်းလာသူကအာရမရူပနေတရားအနန္တရူပနေတရားပကရူပနေတရား၃မျိုးပေါ့ဒီမှာအာရမရူပနေတရားဒါလေးရင်ပြောမယ်နော်အာရမဏနဲ့ဥပနေတရားပေါင်းတာ အာရမဏဆိုအာယုံပါပဲဥပနိတ္တဆိုအာကြည့်တဲ့မိရအကြောင်းပဲအာကောင်းတဲ့အာယုံမျိုးဆိုလိုတာပေါ့ဒါအာရမဏုပနိတ္တပေါ့အာကောင်းတဲ့အာယုံမျိုး ကြုံတွေ့လာရင်သူကဘာဖြစ်လာလဲဆိုတော့ဘုရားတို့ဥရုကြောင်းနေအများကြီးပေါ့ဗျာရှင်တွေရှင်တွေတာဟာဣဒ္ဓမေဆရာတွေအာကောင်းလာတဲ့ကသူဖြစ်ချင်တာမဖြစ်ရတဲ့ခါကျတော့ ပရမတော့ချင်းချင်းဣဒမေစီယဖြစ်နောက်ဆုံးတော့ဘုရားရှင်ပေါ်မှာမိချအဲ့လိုပေါ့ဘုရားရှင်ပေါ်မှာပဲသူကနောက်ဆုံးမြာဝတီသွားတာပဲတခြားတာဝေမင်းသားတွေတူဝိတ္တပုဂ္ဂိုလ်အေးတဲ့ပေးတာနဲ့ဗာနဲ့သူကြတော့ဘာမှပွဲလူပုံတွေမပေးဘူးဆိုတော့အဲ့ဒါတွေမကျေနပ်ချက်တွေအများကြီးဖြစ်လာမကျေနပ်ချက်ဖြစ်ဖြစ်လာပါပြီလေဘုရားကိုတတ်ဖို့ထီအောင်ကြိုးစားတော့ လေးသမားတွေပြည့်ဟုတ်လားဘုရားကိုတတ်ဖို့ရှေ့ကလေးသမားတယောက်နောက်ကလေးသမားနှစ်ယောက်ကတတ်ခိုင်းဒီလေးသမားနှစ်ယောက်ကိုနောက်ကလေးသမားလေးယောက်ကတတ်ဆိုင်အဲ့လိုပေါ့ဆင်းဆင်းဖြောင်းခိုင်းတာဒါပေမဲ့ဒီလေးသမားတွေကဗာပြည့်လာလေဘုရားကိုဖူးတွေ့လိုက်တဲ့ခါမှာပြင်းမာခြင်းတဲ့စိတ်တွေပျောက်ပါပြီးတော့ကြီးညိုတဲ့စိတ်တွေပေါက်အာရမဏုပါနေတရားပေါ့ဘုရားရဲ့ဂုဏ်တော်တွေကျက်တည်နော်ဘုရားမှာဥရိတံပါတိ ပြည့်စုံနော်လေးသိခြင်းနဲ့ကဘာတသိပါဠိရှိလာတွေးလိုက်တာနဲ့ပြန်ပြန်ရှင်ဝဲကိတိလို့ဆိုကြည့်ပါဒီမျက်နာတော့ပဲကိုယ်လုံးတော့ပဲဖူးကြည်ညိုနေခြင်းဒါမျိုးဖြစ်ဒါကအာရမလို့ပါလိမ့်တယ်နောက်အများကြီးရှိသေးတယ်အဘပါဠိဆိုတဲ့ဒီအမျိုးသမီးတယောက်ပေါ့ဒီမျိုးသမီးလည်းငငယ်ရွယ်သွားရုပ်ပိတ်လာ သိလာတော့ခါကြတော့ဟိုသူကလည်းလိုချင်ကိုကလည်းလိုချင်နော်အဲ့ဒီအဲ့ဒီနိုင်ငံမှာပြဿနာပြဝေတာလေးပြဿနာပြတော့အဲ့ဒီမျိုးသမီးတယောက်ကြောင့်တော့ခက်ရမဖြစ်အောင်ဆိုပြီးတော့အများပိုင်ပေါ့ဗျာပိစာပြသတ်မှတ်တာအဲ့ဒီရှေးခေတ်တုန်းကဥပဒေပေါ့ဗျာအဲ့ဒီချိန်မှာဘုန်းကြီးတို့ဗိမိတာရာနဲ့ အဲ့ဒီလိုတတ်မှတ်ခြင်းမဖြစ်မီမှာမိမိသားရာလည်းလူငယ်ဆိုသူတို့နှစ်ဦးကအဲ့မှာအပြစ်လည်းခလေးတယောက်ရသွားတယ်အဲ့တော့သူကသူ့ပြီးဆိုမှတတ်မှတ်တဲ့ချိန်ကျတော့သူတနေ့ရွှေခံခွင့်ပြုဖို့ဆိုဒီခလေးမွေးဖို့ပါပဲအယူခံဝင်တယ်တိုင်ပြီးအဲ့ဒီသူကခွင့်ပြုတဲ့နောက်မှာခလေးမွေးခလေးမွေးပြီးမှသူကပြီးဆိုအောင်တော့တော့တယ်အဲ့ဒီသူမွေးဖွားထားတဲ့ခလေးကို ဒါနဘောင်ဝင်ရောက်သွားတဲ့ရဟန်းကယူဆောင်ပြီးဆောက်ရှောက်လာနောက်ပိုင်းတော့ဒီကလေးလည်းဒါနဘောင်ရောက်သွားတယ်ဆိုတော့အရွယ်ရောက်လာဒီအမတ်ပါဠိပြည်စံမှာရရွယ်ရောက်ကာမဂုဏ်လောကီအာယုန်နေညီငွေဤစံမှာပွားအနာယူအဲ့ဒီလူချိန်ကာရောက်မှာခုနသူပွေးခဲ့တဲ့ตาလေးကိုတရိယာဒါပေမဲ့လည်းตาကตาနာပေါ်မှာဖြစ်နေတယ် ပြန်ခေါ်လာဖို့မဖြစ်နိုင်တဝုံနေနေခံစားတော့အဲခါကျသူကဘာတော့ပြည့်မြင်လဲရသော်ပြားပေါ်မှာပဲပြည့်မြင်တာပေါ့နော်လူသားလေးနဲ့ကွဲအောင်လောက်တယ်ဆိုတာနာပေါ်မှာဝက်သွားတယ်သူတို့ကောင်းတရားတွေအားထုတ်တာတော့ကမိခင်ရလို့တွေ့တာမှမရှိတော့အဲတော့သူကဘယ်လိုမြင်လဲဆိုသူ့မမ သူတော်ကောင်းစိတ်မှမရှိသေးတာသူတော်ကောင်းတရားမှမရသေးတဲ့အခါကျတော့လောကကြီးမှာသားနဲ့သားသမီးနဲ့အမေမိဘများဆိုအမှန်ချစ်ခင်ကြတော့ဒါကြီးကိုဒီတန်ခါဖွဲ့စည်းတည်ထောင်ပြီးတော့ရှင်ကောလမအာသာနဲ့အာရုံကွဲပြောင်းလုပ်တယ်ဆိုတဲ့သဘောမျိုးနဲ့ဖရာရောက်သူတို့မျိုးမှာဖရာရောက်နေတဲ့အချိန်မှာသွားရန်တွေ့မယ်ဆိုတဲ့သဘောမျိုးနဲ့သွားတာပါ ဟိုရောက်တော့ဘုရားရှင်ကိုမြင်တော့ဘုရားရှင်ချစ်သမီးအမပါလိမ့်ဒီလိုမိန်ကြားလဲသူ့ဒေါသတွေကတခါတည်းပြေသွားပြီးတော့ဘုရားရှင်တရားတွေနာပေါ့နာပြီးတော့တရားတရားတွေဖြစ်ပြီးတော့တရားတွေနာအဲ့မှာသူပိုင်ဆိုင်တာတဲ့ဥယျာဉ်ခြံကြီးကိုဘုရားအမှုရတာကလည်းလူတန်းဇေကုဏီမှာပြုနောက်ပိုင်းတော့တရားအထုတရားရပါတော့မယ်အမ္ပပါလိဒါနာထေမာကြီးဖြစ် ဒါလည်းဒါပါလေဆိုတော့ဘုရားရှင်မျက်နာတော်ဘုရားရှင်အတန်တော်ဒါလောက်ဒီလွှမ်းမိုးမှုရှိတယ်နော်ဒီကတော့အာရမဏုပနေတယဒါကိုပြောချင်တာအကောင်းတဲ့အာယုံကိုတွေ့သွားတဲ့အခါမှာပြောင်းလဲသွားတယ် အဲ့ဒါကြောင့်အာရမဏုပနေပြနဲ့အာရမဏဓိပတိကအတူတူလို့မှတ်ထားပါဗျာအများကြီးပါပဲဒီလိုပါပဲဥမာဒာနေဆိုလဲသူ့ရဲ့အစဉ်ကြည့်ပြီးတော့ဟုတ်လားမူမတ်တွေနောက်ဆိုဘုရားလောင်းဒီဝိမင်းကြီးတောင်မှယူဝတ္တခံစားရတာလေဒါအာရမဏနေပြတတ္တိပဲနောက်ဒီလဘတ္တဘုရားလောင်းနဲ့နောက်လိုက်တဲ့ပုဂ္ဂိုလ်ဘလူမာတွေအာယုမျိုးမျိုးနဲ့ဖြားရောက်တဲ့ခါကျတော့အကုန်လုံးသိဆုံးပျက်စီးချတာ အတန်အာယုံကြိုက်တဲ့အတွက်အတန်နဲ့ဖြည့်စီခံတတ်ခံစင်ကြိုက်တဲ့စင်အနံ့ကြိုက်တဲ့အနံ့အစားစားကြိုက်တဲ့ရတာတွေ့တိကြိုက်တွေ့တိအဲဒီလိုပရိမာတွေဖြာရောင်းတော့ကုန်ပျက်စီးကြဖရာလောင်းပဲဒီဟာတွေလွတ်သွားတော့ဒါအာရမဏုပနေတရားပစ္စည်းရဲ့တတ္တိတွေပဲအနန္တဝနေတရားတတ္တိဆိုတာအနန္တပစ္စည်းနဲ့တူတူပါပဲ နန္ဒရပစ္စည်းနန္ဒရပစ္စည်းကြတော့ခွန်ကြီးတို့ဉာဏ်လာတို့သုတိစီကလွဲရင်ဉာဏ်နဲ့စိတ်တွေကဖြစ်ပေါ်ပြီးချုပ်ပြောက်တာနော်ဖြစ်ပြီးချုပ်ပြောက်သွားနောက်နောက်စိတ်တွေဖြစ်ပေါ်အကြောင်းတရားတွေဉာဏ်လာသုတိစီကနောက်တာဖြစ်စရာအကြောင်းမရှိတော့သူ့ကိုဒါကြောင့်ဉာဏ်လာသုတိစီထားပြန်ဉာဏ်နဲ့စိတ်တွေကတော့ရှေ့စိတ်ပေါ်ပြီးနောက်စိတ်ကဖြစ်သွားဒါနန္ဒုပါနေစရာဥပါနေတပစ္စည်းတွေမှာတော့ဒီ ဆရာဆရာတွေကဘာကောက်ချက်ကြလဲဆိုဒီအာရမဏုပနေတိအနန္တရူပ နေတိကတော့ဥပနေတိကပစ္စည်းအစစ်သုံးအစစ်ပဲလို့ဒီလိုပြောကြတာ။ဉာဏ်နဲ့အာရမဏုပနေတိရတို့နောက်ပြောမဲ့ပကရူပနေတိရတွေကတော့အကျိုးကို ဖြစ်စေနိုင်စွာ ရှိုံမှာပဲ။ယာနှုံးပြီးအကျိုးဖြစ်စေနိုင်တယ်လို့ပြောနိုင်။ဥပမာဘုန်းကြီးတို့ တရားတစုတစုပွဲလာတဲ့ခါမှာကာလကကာလနဂါးကြီးရှိတော့သူကအေးပြောတယ်ဟုတ်လားတရားတစုပွဲလာတဲ့ခါမှာရွှေကပ်တန်နေထပ်တန်ကြမှာဟောလူကြီးကလည်းခဏခဏဘုရားရဲ့ပွင့်တဲ့ကိုညင်းညူပြီးများအိပ်ပါတာပြောဘယ်တော့ပဲတရားတရားကောင်းကောင်းတခါတခါမှာကုသိုလ်က ပြုချင်မှပြုနိုင်တာပေါ့အနန္တပစ္စည်းကြတော့ဘုန်းကြီးတို့ဉာဏ်နာသုတိစိတ်ကလွယ်ရှစ်စိတ်က ချုပ်ပြောက်ပြီးနော်စိတ်ကတခါလေးတန့်ပေါ်တာမုတ်ချတန့်ဖြစ်တာအကြောင်းကျိုးစစ်တိုက်ဖြစ်ဒါကြောင့်သူကဥပနိတ္တပစ္စည်းလို့ဆိုရတာပေါ့နော်ကျန်တဲ့အာရမဏိပဏိတရားတို့ ဘဂရုပနေတရားတွေကြအဲ့လိုမဟုတ်ဘူးကျိုးပေးတဲ့ခါကျကျိုးမပေးတဲ့ခါကျဒါကြောင့်ဒီဥပနေတရား၃မျိုးထဲမှာတော့အကျယ်ဝန်းဆုံးလို့ပြောနိုင်တာတော့ဘဂရုပနေတရားပစ္စည်းပေါ့နော်ဘဂရုပနေတရားပစ္စည်းကိုဘယ်လိုခွဲလို့ရမလဲပကတပကတိဥပနေတရားဒီလိုခွဲပေါ့နှစ်ပုတ်ခွဲပေါ့ပဂတိကတော့ပင်ကိုယ်သဘောအဖြစ်ဥပနေတရားအာကြည့်တဲ့အကြောင်းတရား ဒီလိုပြောလို့ရသူပင်ကိုသဘောကို အာကြည့်တဲ့အကြောင်းတရားပကတဥပနိတရားပကတိဥပနိတရားကြိုက်တယ်လို့ပြောပကတဆိုတာက ဖြစ်စေတဲ့သဘောဤဝဲသုံးဆောင်တဲ့သဘောအဓိပ္ပာယ်ရတယ်ဒီပကတဆိုတဲ့အဓိပ္ပာယ်ဘုန်းကြီးတို့နှမျိုးကြံရတယ်ပေါ့နော်ဥပါဒိတပကတဥပဒေဝိတပကတဒါစာလို့ပြောတာပေါ့နော် ဥပ္ပါဒိတပကတဆိုဖြစ်เสียတဲ့တရားဖြစ်เสียတဲ့တရားတွေဆိုတာကကိုယ့်ရဲ့တဏ္ဍာမှာ ကောင်းမှုတွေမကောင်းမှုတွေကောင်းတာတွေမကောင်းတာတွေအခြေခံတရားအခြေခံအကြောင်းတရားတွေနဲ့ကြိုတင်ပြီးဖြစ်ပေါ်ပေးရတဲ့သာဒတိလသီလစာကပညာပေါ့ဗျာဒီတရားကောင်းပြီးတော့ယာကဒေါသမောဟမာနဒိဋ္ဌိပတ္တနာစာရှိတဲ့တရားဆို ဒါတွေကိုပါခေါ်လဲဥပ္ပါတိတပကတလို့ဖြစ်เสียတဲ့တရားကိုယ်တဏ္ဍမှာကောင်းတာတွေဖြစ်စေတယ်မကောင်းတာတွေဖြစ်စေတယ်သရတိလသုဒ္ဓဆာကတော့ဒါကောင်းတာတွေဖြစ်စေတာ။ဒါကဒေါသမောဟမာနာဒိဋ္ဌိပံဒါတော့မကောင်းတာတွေဖြစ်စေတာပေါ့ဗျာ။ဒါကြောင့်သူတို့ကိုဥပ္ပါဒိတပကတလို့မှတ်ထားပါ။နောက်ဥပ္ပဒေဝိတပကတဆိုရှိသေးတယ် အဲ့ဒါကြောင့်ဘုန်းကြီးတို့ဒီဥပနေဆရာပစ္စည်းအဆုံးကပါတယ်ကာယကသူကစေတသိက်ကသူကလျာဏမိတ်တာလျော့ပတ်တဲ့ဥဒုပေါ်စဉ်ကြောင်းအရာနေရာအစာကြီးပေါ့ဒါမျိုးတွေဟာဥပဒေဝိရပကတာမိဝဲသုံးဆောင်တဲ့ပကတာတရားလို့ဒီလိုပြောရမှာပေါ့အဲ့တော့ဒီ ဘဂရုပနေတရားပစ္စည်းအရာကျဲတဲ့ဒါကိုပြောချင်တာပေါ့ဗျာအဲ့မှာကြည်လိုက်သရာသီလသုဒ္ဒစာကခြေကံတရားတွေချင်းကုသိုလ်လည်းဖြစ်တယ်ဒါကဒေါသမောဟမာနဒိဋ္ဌိပတ္တနာစရတဲ့ဒီတရားတွေခြေကံချင်းအကုသိုလ်ဖြစ်တယ်များသောအားဖြင့်ဒါတော့ဒီလောက်ကိုတော့လူတိုင်းလူတို့သိကြတာများပြီးတော့ဒီစင့်တက်ပြီးတော့ အကြောင်းဝရဝုတပတ်တွေကလည်းပြောခဲ့ပါဒီအခြေခံသရတိလသုဒ္ဓစာကဆိုရဲအခြေခံတရားကောင်းတွေကြောင့်မို့ကောင်းတာတွေလည်းဖြစ်တယ်ဆိုးတာတွေလည်းဖြစ်တယ်နှစ်မျိုးလုံးဖြစ်နိုင်ဒါကဒေါသမောဟမာနဒိဋ္ဌိပတ္တနာဆိုင်တဲ့အခြေခံတရားတွေဇိုးတွေကြောင့်မို့လဲနှစ်မျိုးလုံးဖြစ်နိုင်တာပဲအကောင်းရောဆိုးရောနှစ်မျိုးလုံးဖြစ်နိုင်တာဒါလေးသိထားပါ ယုံကြည်ချက်အခြေခံပြီးကောင်းတာဖြစ်နိုင်တယ်လို့မကောင်းတာတွေလည်းဖြစ်နိုင်တယ်ဒါကိုပြောချင်တော့အဲပထမဆုံးဒီကောင်းတာတွေဖြစ်တဲ့အကြောင်းပြောအောင်သရဏိယကိုယ်တဏ္ဍာမှာဖြစ်လာရင်တော့စိတ်ဓာတ်တွေကကြည်လင်းလာပြီးကောင်းတာတွေလုံးဖြစ်တယ်ကောင်းတဲ့အာယုကောင်းတဲ့လုပ်တွေရောက်သွားတော့ပေါ့အကြောင်းကိုတရားတရားမှာဆိုရင်လည်း ဟိုတို့အိန္ဒိတို့ဒီထဲမှာတတ္တိနေတတ္တာဘုံတွေလို့ဒီပြောပြောသွားတယ်ဒီတရားနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့သာဂရဝေကတန်ရောဘောဒုတိယသုတ်သာမဏ335မှာဗာမိတ်သွားလေဆိုတော့တတ္တာဒုတိယပုရိတတ္တဟောတိပညာစေနံပတ္တသတတိနိဗ္ဗာန်ဝိရတော မစ္ဆောသဗ္ဗတောကပမုစ္စတိဒါမိတ်တာ တရားတရားကိုသူကမိတ်ဆွေနဲ့တူတယ်မိတ်ဆွေနဲ့တူတဲ့တရားတရားရှိတဲ့ခါကျတော့ဒီအဲ့ဒီတရားတရားရှိတဲ့ပုဂ္ဂိုလ်ကိုပညာတရားမြင့်တင်ပေးလိုက်တော့ပညာတရားမြင့်တင်ပေးလိုက်တဲ့ခါကျတော့သူတို့ကောင်းတရားတွေမွေ့လို့သူတို့ကောင်းတရားတွေမွေ့လို့နိဗ္ဗာန်ရနိဗ္ဗာန်ရတဲ့ခါကျဆင်းရဲဒုက္ခအလိုကလွတ်သွားတယ်ဒီလိုမိတ်သွားအဲတော့ လောကနယ်ပယ်မှာဖြစ်စေဓမ္မနယ်ပယ်မှာဖြစ်စေဘဝကိုမြင့်တက်သွားစေစိတ်တက်တဲ့မြင့်တက်သွားစေကိုဆိုရင်ဘာလို့လဲတရားတရားလို့လေအဲ့ဒီတရားတရားကိုတရားတရားနဲ့ပြီးတော့စိတ်တက်တွေကိုစီယုံပညာမြင့်တင်ပေးတာပါပဲမြင့်တက်သွားဖို့ဆိုတရားတရားလုပ်ပေးတယ်စိတ်တွေစွာတွေမြင့်တင်ဖို့ပညာတရားလုပ်ပေးတယ်ဒါမှတ်တော့ အဲဒါကြောင့်တရားတရားခြေခံပြီးတော့ခွင့်ပြုဒါနာလုပ်တဲ့သီလလုပ်တဲ့ဘာဝနာလုပ်ဖို့ဆောင်နေအရင်ပတ်တရားပြောခဲ့ပြီဇန်နေအန်တရားတွေရအောင်ထုတ်တဲ့ဝိပဿနာဉာဏ်တွေဖြစ်အောင်ထုတ်တယ်ဒါကပါလေဒီတရားတရားခြေခံပြီးတော့ကောင်းတဲ့လုပ်ငန်းတွေလုပ်ဖြစ်သွားဒါနဲ့ပတ်သက်ပြီးအင်္ဂုတ္တခွင့်ပြုတရဘတုအင်္ဂုတ္တဒုတိယအုပ်ပေါ့ဗျာသာမဏေတဆင်ပစ္စကနိပါဒါလေးဟောတယ် ဘုရားတရားစခန်းတွေတော့ကလည်းပြောခဲ့ပါဒီတတ္တာရဲ့ဝိရိယရဲ့တတိသမารိပညာပေါ့နော်ဒီတရားတွေကကိုယ့်ရဲ့စိတ်ဆွမ်းအားဓမ္မဆွမ်းအားတွေကို မြင့်တက်စေတယ်တုံးနဲ့တူမတူပေါ့နော်ကျွတ်တရားတရားတရားဆွမ်းကောင်းတယ်အခြားဆွမ်းအားတွေကျော်နေတယ်ကျွတ်ဝိရိယဆွမ်းကောင်းတယ်အခြားဆွမ်းအားတွေကျော်နေဒါမျိုးပြောချင် အဲ့ဒီတုံမှာကျတော့တရားတရားအကောင်းတဲ့ပုဂ္ဂိုလ်များကြတော့သူကဘယ်လိုမိတ်သွားလဲဆိုတော့စတုတုသောတာပတိရှင်ကေတုသောတာပန်ဖြစ်နိုင်တယ်ဗောဗျာသောတာပန်ဆိုတော့သောတာပန်အင်္ဂါ၄ရာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကို သောတာပန်ခေါ်တာကိုဘုရားဘုံမှာတကယ်နည်းနည်းနည်းနည်းယုံကြည်ပါတော့မတုံမလုံးယုံကြအောက်ဆပ်တာတရားဘုံမှာလည်းယုံကြည်ပါတယ်တန်ခါမှာလည်းယုံကြည်ပါတယ် တရားတရားတန်ခါပေါ်မှာလုံးဝယုံကြည်ပါကိုကျင့်တရား၅ပါးသီလမြဲသွားတယ်လို့ဆိုရင်အဲဒီလိုပုံကုမျိုးကိုသောတာပန်ခေါ်တယ်။တရားတရားအကောင်းတဲ့ပုံကုများဟာသီလဝိတ္တုဖြစ်အောင်လို့ပြီးတော့စေတဝိတ္တုဖြစ်အောင်လို့ပြီးတော့စေတဝိတ္တုဖြစ်လာတဲ့အခါမှာပညာဝိတ္တုတွေဝိပဿနာဉာဏ်နဲ့အစင်းစင်ရအောင်အာထုတ်တာသောတာပန်ဖြစ်သွားတော့ သောတာပန်ဖြစ်သွားမှတရားတရားခိုင်မြဲတယ်သောတာပန်မဖြစ်သေးရင်တော့တရားတရားမခိုင်မြဲဘူး။နောက်ဟိုနိယတပြာရိရတဲ့ဖျားလောင်းတို့လိုပုဂ္ဂိုလ်များလည်းတရားတရားခိုင်မြဲတယ်။တာမန်ပုဂ္ဂိုလ်များတော့သောတာပန်ဖြစ်မှတရားတရားခိုင်မြဲတယ်။ဒါကြောင့်မို့ဒါကိုရည်ရွယ်ပြီးဖျားကခုနကဓာတပါသုံးပါတရားတရားပဲချိန်မှာခိုင်မြဲတယ်ပဲချိန်မှာအကောင်ဖြစ်တယ် အဲ့ဒီသောတာပန်ဖြစ်မှာဗတ္တရားခိုင်မြဲတဲ့အကောင်းနေဒီလိုပါသောတာပန်ဖြစ်သွားရင်တော့သူကဘုရားကိုတရားကိုတန်ခါကိုတကယ်ကိုယူသိလေးစားတကယ်ကိုပွားများလာသီလလည်းတကယ်မြဲသွားဒါမျိုးမှတ်တာဝိရိယအချို့ကြောင့်သရတရားအားနေတဲ့ဝိရိယသိအကောင်းဝိရိယအကောင်းတဲ့ပုဂ္ဂိုလ်များကျတော့ဘယ်လိုမျိုးတွေသူကဆွမ်းတတ်တွေပုတ်ကောင်းလားစတုတုတ္တမပ္ပဏ္ဏ သမပြန်ပြ၄ပါးနေရာမှာတော့ဝိရိယအကောင်းတဲ့ပုဂ္ဂိုလ်ပို့ပြီးတော့ပြည့်စုံနိုင်တယ်သမပြန်ပြ၄ပါးနဲ့ပြည့်စုံနိုင်တယ်ဝိရိယသမပြန်ပြ၄ပါးဆိုကိုယ်တဏ္ဍမှာအကုသိုလ်တွေဖြစ်လာလည်းမဖြစ်အောင်ကြိုးစားပြီးနေတာပဲဖြစ်ပြီးသားအကုသိုလ်တွေလည်းအကျိုးပေးခွင့်မရအောင်ကြိုးစားနေတာဝိရိယအကောင်းမဖြစ်သေးတဲ့ကုသိုလ်တွေကဖြစ်အောင်လုပ်တယ်ဖြစ်ပြီးသားကုသိုလ်တွေကတိုးပေါင်းတိုးပွားလုပ်တယ် ဒါကြောင့်ဝီရိယအာတာနဲ့ပုဂ္ဂိုလ်တွေကသမတ္တတရား၄ပါးမှာထင်ရှားပုံပြီးဆုံးတယ်ပေါ့နော်ပြီးတော့တတိအားကောင်းတဲ့ပုဂ္ဂိုလ်တတိအားကောင်းတဲ့ပုဂ္ဂိုလ်ကြတော့တတိပ္ပံ၄ပါးမှာပုံပြီးထင်ရှားတယ်တတိပ္ပံ၄ပါးမှာပုံပြီးအားကောင်းတယ်တတိဆွမ်းအားကောင်းတယ်ဒါကြောင့်တတိမြောင်လို့တတိမြောင်ကျင့်ဆိုတော့တရားကျင့်တဲ့ကဒါအရေးကြီးတဲ့ပိုင်းတတိမြဲသွားရင်ဘယ်တရားပဲအထုတ်ထုတ်အသိဉာဏ်နဲ့ဖြစ်လာတာ သတိမြိုင်တဘာတိဖြစ်မယ်တဘာတိဖြစ်လာရင်အသိဉာဏ်တွေဖြစ်မယ်ဒါကြောင့်သုလူသူတတိပဌာနေသူတတိအားကောင်းတဲ့ပုဂ္ဂိုလ်ကတတိပဌာန်၄ပါးမှာပို့ပြီးကောင်းတော့ပြည့်စုံနေတော့နောက်တစ်ခုတတိတမာတိဝိရိယနေတယ်တတတ္တိနေဝိရိယနေတတ္တိနေတမာတိနေဒီဘောတော့ဒီနေ၅ပါးနဲ့စွမ်းနဲ့ကောင်းတဲ့နေရာစွမ်း၅ခု တမာရီတွေတမာရီဆွာတဲ့ကောင်းတဲ့ပုံကောများကြလို့ဗဏ္ဍာရီပို့ပြီးတော့ထင်ရှားလဲစတုတုဇာနေသူတမာရီဆွာကောင်းတော့ဇန်၄ပါးလို့ရနိုင်တော့ပေါ့ဗျာဒါပြောရင်တမာပတ်၈ပါးလို့ရနိုင်တယ်တမာရီအကောင်းလေးဒီဒါကြောင့်မို့ဇံပိုင်းသွားတဲ့ပုံကောကြတမာရီအကောင်းလို့တမာရီရအောင်တမာရီမြင်အောင်ဒါပေမဲ့ဝိပဿနာသွားလဲတမာရီကလိုတာပါပဲတမာရီမရဘဲနဲ့လုံနေလို့တော့ဘာမှမဖြစ်ပါဘူး ဒါကြောင့်မသမာဓိအောင်အထုံးနောက်တစ်ခုကတော့ဘုရားဗာမိတ်လေပညာအကောင်းတဲ့ပုဂ္ဂိုလ်များဘယ်လိုနေရာတွေအတွက်သူအကျိုးတရားမှုအကောင်းလဲစတုသူအရိယသစ္စေသူသစ္စာလေးပါးထိုးထွင်းသိတဲ့နေရာမှာထင်ရှားသိရတော့ဗောအကြောင်းကိုဒီစွမ်းအင်၅ခုဟာတစ်ခုနဲ့တစ်ခုမတူဘူးပေါ့၅မျိုးလုံး ပြည့်စုံတော့ကောင်းတော့တခုကောင်းနေတဲ့ဉာဏ်ရည်ထောက်ကိုပြုပါတယ်ဒါမျိုးလေးမှတ်ထားဖို့ပါပဲဒါနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့ဒီသရဆွမ်းနဲ့ပတ်သက်ပြီးတော့ပြောတာလေးအများကြီးပါလေဝုထုတာကလေးတုတ်တာနေတဲ့မှာဟောတယ်စတ်တော်တွေအများကြီးတွေ့ရမှာဒီမှာတာရကတခုကတော့ဗာလဲဆိုတော့ခွန်ကြီးတို့ ဝါဆိုလာပြီးနေညပေါ့နော်ဓမ္မစကြာတရားဟောတဲ့ညအဲ့ညမှာရာဇဂျုံမြို့ရဲ့အရင်တည်းရဲ့ပြတ်သက်ထဲမှာကာလီဆိုတဲ့မျိုးသမီးလေးတယောက်ကမိဖွားခန္ဒီဆဲဆဲပေါ့ကိုုံကြောင့်ခံစားတဲ့ဒုက္ခဝင်တာတွေပဲဖြောက်တယ်လာတော့ထွက်ပြီးလေငင်းခံအချိန်မှာသာရဂိတိနမင်းနဲ့ဟေမဝဒနနဘလူနမင်းနဝ ဖះပွင့်တော်မူဖះတရားကိုဟောနေပြီးအကြောင်းကိုလာပြောတာပါဒီနဗလူနှုတ်ဟာအရင်ဖះရှင်ကတ္တဗမြတ်စွာဘုရား လက်ထက်မှာတကယ်ကိုပရိယပရိပတ်ပြည့်စုံတဲ့သူတော်ကောင်းကြီးတွေဒါပေမဲ့သူတော်ကောင်းဒီသူတော်ကောင်းကြီးနှုတ်ကဝိနည်းကိစ္စနဲ့ပတ်သက်ပြီးတော့ဟုတ်လားဆုံးဖြတ်မာခဲ့ကြတယ်ဗောဗျာအဲ့ဒါကြောင့်ဒီ တို့ဘဝဘောများစွာခံစားကြရတယ်အဲ့တော့ဒီဘုရားစုဘုရားပွင့်လာတဲ့ခါကျတော့ဘုရားပွင့်နေပွင့်နေကြားတိုင်းကြားတိုင်းတို့ပါကြလေးလာကြဒီခါကသွားလေးလာတဲ့ဘုရားလိုမြေခံပြီးတော့ဘုရားအစစ်မဟုတ်ပဲအတူရောင်နေများနေတော့ဒီအတူရောင်နေရဖြစ်ဖြစ်နေတဲ့ခါကျတော့ဟေမာဝရ ပထမတွေ့တာသာရဂရိနာမင်းကဘုရားဆက်ကိုစာတွေ့တွေ့တော့သူ့တငယ်ချင်းဟေမဝတ္တငကရုဏသူတို့ကကသောမြတ်စွာဘုရားလက်ထက်ကပထေကြီးနှစ်ပါးကိုတငယ်ချင်းနှစ်ပါးပရိယပရိပါနဲ့ပြီးဆုံးတဲ့ပုဂ္ဂိုလ်နှစ်ပါးဒါကိုသွားကြောင်းချတာအဲတော့ဟေမဝတ္တနဗလူရလည်းတာမန်ပုဂ္ဂိုလ်မှာပေါ့ဗျာဟိုအရင်ဘွားရပါမီတွေနဲ့ပြီးဆုံးတော့ဘုရားဆိုဘယ်လိုပုဂ္ဂိုလ်တရားဆိုတော့ဘယ်လိုမျိုးဆိုတိတိကျကျစဉ်းမေးတာ အဲ့ဒီမေးတာကိုမေးတာပြောတာတွေဆိုတာတွေကိုလင်ရင်ခံနေတဲ့ခုနကားလေးဆိုမျိုးသမီးလေးကကြားတယ်။တကောလည်းတရားတရားအကောင်းနေတယ်။ဖះဆိုတာဘယ်လိုပါလားသူတို့တငယ်ချင်းတွေအပြန်ပြန်လာလာဆွေးနွေးတဲ့အကြောင်းအရာတွေကြားတယ်ခါညာ။ဖះကုံတရားကုံတွေအစစ်မှန်နေဆိုတာဒါတွေပဲအဲ့ဒီမှာအယုံပြုလိုက်တော့ဗျာ။ ဖရာတရားအလုံးမှာစိတ်ကနေဝင်သွားဆိုလိုတာတရားတရားဆွမ်းအားကြောင့်ဖရာတရားအာယုံမှာစိတ်ကရောက်သွားတာပဲအဲ့လိုတရားတရားဆွမ်းအားကြောင့်ဘာလို့လဲဝိရိယနေပြန်ကြောက်ကြဆိုင်ပေးလိုက်တာပါပဲကြောက်ကြဆိုင်ပြီးတော့ဖရာရဲ့အာယုံပေါ်မှာစိတ်တတိယမြဲပါတော့တတိယကတ်သွားတော့တတိကတ်သွားပြီး သမာဓိကလည်းအလိုလိုပါလာတော့ ဘာတွေကပါလာပြီဆိုတဲ့ခါကျမှနောက်ကအတိတရားပေါ့ဒီဘုရားကိုတရားကိုကြောင့်ဖြစ်ပါလဲပိဋိပတ်တိနေဒီအနေစဒုက္ခနာတရှုမှတ်ရင်လည်းဘာဖြစ်တာနောက်တော့ဒီတရားတွေနိုင်တဲ့သောတာပန်ဖြစ်သွားတာရှုမှတ်ရင်ဘာမှတော့မကြလိုက်ဘူးပေါ့ဒါပေမဲ့သူကဒိဋ္ဌိဘောပါရမီတွေရှိခဲ့လို့ဟိုကနဗလူညောက်ကဘုရားတရားဆွေးနွေးကတော့မဆုံးသေးခဲ့တာတရားတွေ ကြားနာရင်မှတ်သားရင်ရှုရင်းနဲ့ပဲသောတာပန်ဖြစ်တယ်။ဒါတရားတရားပါပဲ။နော်။ဒါတရားကြောင့်မို့ဒီကောင်းတဲ့အရာတွေဖြစ်သွားတာပေါ့ဗျာ။ဒါမျိုးမှတ်ထားပေါ့။အဲပြောရင်တော့ဒီမှာတော့တရားမကျင့်မနဲ့ရတာတော့မဟုတ်ဘူး။ကျင့်တာပါပဲ။သီလမရှိဘဲနဲ့တော့မဟုတ်ပါဘူး။သီလလည်း နမရဘယ်တရားပဲကျင့်နေဘုန်းကြီးတို့သီလဝိသုဒ္ဓမဂ္ဂင်၈ပါးမှာကြည်လိုက်ဘုန်းကြီးသီလမဂ္ဂင်ပါတယ်ပြီးတော့သမာဓိမဂ္ဂင်ပါတယ်ပညာမဂ္ဂင်ပါတယ်တော့ကတော့ဘယ်တရားပဲကျင့်ကျင့်သီလဝိသုဒ္ဓဖြစ်အောင်လို့သီလစင်ကြအောင်ပြည့်စုံတော့သီလဝိသုဒ္ဓဖြစ်သွားပြီဆိုကမ္မဋ္ဌာန်းတစ်ခုခုကိုအနာဘုရားကုံတော်ပဲဖြစ်ဖြစ်တရားကုံတော်ပဲဖြစ်သံဃာကုံတော်ပဲဖြစ်ဖြစ်စိတ်တော်ဝိသုဒ္ဓကိုယ့်ရဲ့စိတ်ထဲမှာနိဝရဏတွေကိလေသာတွေကင်းသွားကျင့်ကြပါ အဲ့လိုကျင့်သွားပြီစိတ်ကစင်ကြယ်သွားပြီတန့်ရှင်းသွားပြီဆိုမှဝိပဿနာပဲပို့ကောင်းတယ်အဲ့လိုဝိပဿနာပဲသွားပြီးအာထုတ်လိုက်တဲ့ခါကျရင်ဟုတ်လားအပိညာနဲ့တစ်ဆင်းနဲ့တစ်ဆင်းမြင့်တက်သွားတာပေါ့နော်ခုနကအရာကဘာကိုမိန်တယ်ပညာနဲ့ပတ်သက်စတုတုအရိယသစ္စေတုသစ္စာလေးပေါ့ထိုးထွင်းသိပါတော့အဲ့တော့ဒီ ပကရူပနေတ္တပစ္စည်းဟာတတ္တာဆိုင်တဲ့တရားတွေကုသိုလ်တရားတွေရှေးရှေးတော့ကုသိုလ်စိတ်တရားနောက်နောက်တော့ကုသိုလ်စိတ်ရောကုသိုလ်စိတ်တွေဖြစ်အောင်ကျေစုပြုပေးနိုင်တယ်လို့ရှေးရှေးတော့ကုသိုလ်စိတ်တွေကြောင့်မလဲနောက်နောက်တော့တတ္တာသီလတုဒ္ဒဆာကပညာဒီတရားတွေကြောင့်မို့ရှေးရှေးတဲ့ ကုသိုလ်ကြောင့်နောက်နောက်မှာလည်းအကုသိုလ်တွေလည်းဖြစ်နိုင်ကုသိုလ်ဖြစ်တာအကုသိုလ်လည်းဖြစ်တာအဲဒီအကုသိုလ်ဆိုတာဘုရားမကုသိုလ်လောက်တာပဲကုသိုလ်မာရတရာတရားရှိလို့ဒီလိုတရားတွေအထုတ်နိုင်တာအားလို့သူတို့အထုတ်နိုင်စာရီလို့မာနတွေဝင်လာတရားတရားပြတာကုသိုလ်ပဲနောက်တော့မာနတွေဝင်လာတော့ကုသိုလ်ကနေအကုသိုလ်ဖြစ်သွားတာပဲ ဒါမျိုးတွေပေါ့ချို့ကြတော့ဟိုတရားရည်တာသွားအထုတ်တာလေယဟန်လာမှာဒေါသတွေကြည်ပြတာလောဘတွေကြည်ပြတာဒါမျိုးတွေပေါ့အဲကုသိုလ်ကနေအကုသိုလ်ဖြစ်သွားတာဒါမျိုးတွေတတိထားတယ်တခါတခါဘယ်လိုဖြစ်တာလဲဆိုမိဘတွေဆရာသမားတွေကပလိမာတွေတာသမီတွေရိုက်ပြန်နှက်မယ်ဆိုရင်အာကကရုဏာတော်တော်နဲ့ ဆိုတာပဲရိုက်တာပဲဒါမျိုးပဲသုံးတယ်တကယ်လို့ကျတော့ကရုဏာကရုဏာပဲဒေါသမဖြစ်ဘူးကရုဏာနဲ့ဒေါသတခြားသေးပဲကရုဏာဖြစ်နေဒေါသမဖြစ်ဘူးဒေါသဖြစ်နေတာကရုဏာမဖြစ်ဘူးဒီလိုသဘောနဲ့ကဘယ်လိုမှပေါက်စားလို့မရဒါပေမဲ့ဗမာစကားမှာတော့ပြောကြတော့ဘောနော်ကရုဏာဒေါသနဲ့ပြောတယ်ကရုဏာဒေါသနဲ့ဆိုတယ်ဆုံးမတယ်ဒီလိုပြောတယ် ပြောလို့တော့ကြာတကယ်တကယ်အခြေခံကြကြပြောရအောင်တော့တနာတဲ့ပုံမှာဒီသားလေးပေါ့ဒီသမီးလေးပေါ့ဒီတပည့်လေးပေါ့တနာတဲ့စိတ်အခြေခံပြီးတော့ဒေါသဖြစ်တာတနာတဲ့ကရုဏာတော့ကုသိုလ်ပဲဒေါသကတော့အကုသိုလ်ပဲဒီလိုမှတ်ထားတနာတဲ့စိတ်နဲ့သူတို့ကိုဟိုဖြစ်စေခြင်းတဲ့ဆန္ဒနဲ့ဒေါသနဲ့ပြောတာဆိုတာရိုက်တာနှက်တာ တဏှာတာတတ္တံတို့ဒေါသတတ္တံပဲအဲ့လိုမျိုးမှတ်တာအများကြီးပါပဲတခါတခါလမ်းမှာဟုတ်လားဘုန်းကြီးဘာတွေ့တယ်လှူလိုက်တယ်နောက်တော့ဒီဘုန်းကြီးကအနေထိုင်ပြုတ်တော့ကသွားလာလာတာမဟုတ်ဘူးဆိုတော့စိတ်ပြတ်သွားအဲ့လိုမျိုးတော့လူတော့တော့ဒါသရတရားနဲ့လူတော့ကုသိုလ်ပါပဲနောက်ပဲတော့ငါဒီပုဂ္ဂိုလ်လူလာတော့မှားပြီဒီပုဂ္ဂိုလ်ပန့်ပွားတော့မှားပြီအာကုသိုလ်ဖြစ်သွားနော် မကောင်းတဲ့ပုဂ္ဂိုလ်ကိုပရမတော်တရားတရားနဲ့သူ့အတွက်လောက်ပေးတာပါပဲဆန္ဒကကြောက်စီအာအကုန်လုံးလုပ်လို့ဒီမရှိလောက်ပေးတာနောက်ပိုင်းကျမှသူ့ရဲ့ပြုမှုကြည်ရဲ့အကျင့်ဆိုင်တွေတွေ့လာတော့မကြည်ညိုမလေးစားနိုင်ဖြစ်တာအကုသိုလ်ဖြစ်သွားတယ်။ဟောဒီပုဂ္ဂိုလ်ကတော့ငါမှားလေခြင်းဒီပုဂ္ဂိုလ်ဆောက်ရှောင်းပံ့ပိုးရမှားလေခြင်းဒါတွေဖြစ်တတ်ပါဒါကြတော့ ကုသိုလ်ကနေပြီးအကုသိုလ်ဖြစ်သွားတယ်ဒီလိုမှတ်ထားပါနော်အဲတော့တတ္တသီလသုဒ္ဓစာကဒီကောင်းတဲ့တရားဒီတရားတွေကြောင့်မို့ကောင်းတာတွေဖြစ်နိုင်တယ်လို့မကောင်းတာတွေလည်းဖြစ်နိုင်တယ်လို့မှတ်ထားပါနော်ကောင်းတဲ့ပံကတော့ကုသိုလ်ရတော့မကောင်းတဲ့ပံကတော့အကုသိုလ်ဖြစ်တော့အဲလိုပဲမှတ်ထားနောက်ຢာကဒေါသမောဟမာနဒိဋ္ဌိပဋ္ဌနာစာရည် ဒီတရားတွေကြောင့်ကောင်းတာလည်းဖြစ်နိုင်တာမကောင်းတာလည်းဖြစ်နိုင်တာပဲသူကဘုရားအဲ့ဒီလိုဟောအဲ့ဒါလေးတွေပြောချင်อืมနောက်တော့ပြင်တော့ဒီမကောင်းတာလို့မကောင်းကျိုးရတယ်ကောင်းတာလို့ကောင်းကျိုးရဘုန်းကြီးကဒါပဲအသေးမှတ်တာကောင်းတာလို့ရင်ကောင်းကျိုးရတယ်လို့ကောင်းတာလို့ရင်လည်းမကောင်းကောင်းတာတွေသွားဖြစ်တာပဲမကောင်းတာလို့မကောင်းကျိုးရတယ်လို့မကောင်းတာလို့ရင်တခါတည်းမှလည်းကောင်းတာတွေကုဖြစ်သွားနိုင်တယ်နော်အဲကု ဘုန်းကြီးတို့ရာဂဒေါသမောဟမာနဒိဋ္ဌိပတ္ထနာကိုယ်တဏ္ဍမှာဒါတွေဝင်လာရင်တော့မကောင်းတာလို့ဖြစ်နေတော့မကောင်းကျိုးတွေရဒါပြောတော့သိကြပါဒါအထူးပြောစရာမလိုဒီမှာနည်းနည်းလေးပြောစရာရှိတာကအကုသိုလ်လုပ်ရင်းနဲ့ကုသိုလ်ဖြစ်တယ်ဆိုတာလေးအဲလေးပြောချင်တော့ဘုန်းကြီးတို့ဘုရားရှင်လက်ထက်ကဆိုရင်ဘုရားရှင်ညီတော်ညီတော်နန္ဒနော်ဘုရားရှင်ကနတ်ပြည်ခေါ်သွားပြီးတော့နတ်သမီးလေးတွေပြ ဒါသမီးတွေလိုချင်တာလိုချင်ပါလိုချင်ဒီတရားထုတ်ဟုတ်လားလိုချင်တဲ့စိတ်ကဟုတ်ဒါကစိတ်နဲ့တရားထုတ်အထုရအထုရနောက်ဆုံးတော့တရားရသွားတာဟုတ်လားယာကစိတ်ဒီနာသမီးကိုလိုချင်တဲ့စိတ်ကတော့ဒါကတော့အကုသိုလ်ပဲလေဒါတွေကိုတရားတွေအထုဝိပဿနာဉာဏ်နဲ့ဖြစ်ဉာဏ်ပညာနဲ့ရသွားတော့ဒါကုသိုလ်ဖြစ်သွားတာဒါမျိုးပြောချင်နော်လောကမှာလည်းဒီတိုင်းမှာမခံနိုင်လို့ကြိုးစားတယ်ပေါ့နော် ။ဒါညင်တော့မာနစိတ်ကြောင့်ကိုစူးစမ်းတယ်။စူးစမ်းရင်းလည်းပဲနောက်ဆုံးတော့အသိပညာတတ်ပညာတွေရသွားတယ်။မာနတော့အကုသိုလ်ပဲလေ။ဟော သူတော်ဟောတဲ့ငါဘာလို့မအောင်ပါလဲ။ဇာယီတော့လောကအနေနဲ့လည်းစူးစမ်းလို့ရတာ။တရားထုတ်တဲ့ကဒီလိုဟောသူတော်တရားရသေးတာပဲ။ဘာလို့မရဘာလို့မရမှာလဲ။ဒီမာနမခံကျင်တဲ့စိတ်လေးနဲ့စူးစမ်းရင်ဒီမာနကတော့အာဟုသောအာဟုသောပဲလေဒါပဲလို့ ကြိုးစားထုတ်လို့ဝိပဿနာဉာဏ်တွေဖြစ်သွားမယ်မဲ့ညာပုံညာတွေရသွားမယ်ဒါကုသိုလ်ပါပဲအကုသိုလ်အနေအကုသိုလ်အနေကုသိုလ်ဖြစ်တယ်ဒါဥပနိတ္တပစ္စည်းသဘောနော်အများကြီးပဲနော်တချို့ကြတော့ငငယ်ကအသိဉာဏ်မရှိခင်ကအကုသိုလ်တွေပြုမိဟောကြည့်တော့ငါအကုသိုလ်တွေပြေပြောက်တော့ကုသိုလ်ကောင်းမှုတွေလုပ်မှာဒါမျိုးတွေပေါ့နော်ဘုန်းကြီးတို့ရဟန်းတော်များမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ အများကြီးအတွေ့အကြုံတွေပေါ့နော်ဆရာသမားတွေကပြောခဲ့တာရှိဘုန်းကြီးတို့62ခုတည်းကတော့မမိပါဘူး88ကျတော့အဲ့မှာလူကြီးတွေဖြစ်နေကိုယ်ရဲ့ကြီးတဲ့ရှေ့မီနောက်မီဆရာတော်ကြီးကမိန်62ခုတည်းကလည်းဖြစ်ပြတဲ့ကြုံနဲ့ကိုယ်လည်းဘာမှမျိုးအကြုံနေလို့မမျိုးရင်ကြုံတဲ့ကသူတို့ကရှေ့ရအတွေ့အကြုံတွေမိပြပြီးတော့ဒီ လောကကိစ္စတွေပါဝင်တဲ့အခါမှာကိုယ်သီလသမားတွေအဲတတိထားပြီးသမားတွေမပြည့်အောင်တတိထားလုပ်ဖို့ကိုကသီလသမားတွေပညာတွေတတိမထားမနဲ့လုပ်ပြီးတဲ့အခါတစ်ချိန်မှာကိုယ်တတ်တည်နားလည်တဲ့ချိန်မှာစာတွေပြန်လေ့လာတရားတွေပြန်လေ့လာပြီးတဲ့အခါကျကိုကငငယ်တော့လောက်ထားတယ်ရဟန်းနဲ့မညီတဲ့လောက်တယ်ကိုရဟန်းသီလတွေပျက်စီးခဲ့တယ် ယဟန်တမာရီတွေပညာတွေပျက်စီးလောက်အောင်လုပ်ခိုင်းတယ်ကြီးတဲ့ခါကျပြီးဒုက္ခရောက်တော့မှာဒါမျိုးတွေတချို့ကြလည်းဒီလိုနဲ့ဘဝပြတ်သွားတယ်ငယ်တဲ့ငယ်တဲ့ရွယ်ကြလို့မမမမတိတ်မသိဘူးစိတ်ကထမ်းနေတာများချို့ကြရလေးတီးသွားပြီးနောက်ပိုင်းလူလဲလဲရတော့မကောင်းတဲ့ရန်တီလာပြည့်စုံအောင်ဒါပေမဲ့ အဲဒီလူဘဝမှာတရားတွေပါကြိုးစားအားထုတ်လိုက်လို့မညာပညာညာတိုင်းဒါတော့ငယ်တော့အကုသိုလ်ကြောင့်ပြပြီးကုသိုလ်တွေဖြစ်သွားတာပါငယ်တော့ဟိုလားမကောင်းတဲ့ဒုစိုက်တွေလုပ်နေကြည်တော့အဲဇာတတတို့လိုကြည်ပေါ့ဖေတတ်မိတဲ့အကုသိုလ်ကနေကြနောက်ပိုင်းကျတော့ကြောက်လာပြီးတော့တကယ်တရားထုတ်တာမျိုးတွေရှင်ကုဒီမာလာလည်းမတူပါဘူးသူတတ်ခဲ့ရတယ်အများကြီးဒါတွေမြင်တွေ့ပြီးတော့ငါတော့ ဘယ်ဘုံကြောက်ရောက်နေဒီဘဝရောက်အောင်လုပ်မှာဒါမျိုးတွေပေါ့ဒီဘက်ခေတ်မှာလည်းအများကြီးပဲကြာတော့ဒါမျိုးတွေပေါ့ငငယ်တွေကဆိုးကမိုက်ခဲ့တာတောင်ကယူပြီးတော့ကြိုးစားရင်ဒါကုသကောင်းမှုတွေအဆိုးကနေအကောင်းဖြစ်လာဒါပဲဒီကကျေစုပြရလဲဥပနိပြပစ္စည်းကျေစုပြုခြင်းဒီလိုမှတ်ထားမှုပေါ့နော်တော့ပြောချင်တာကတော့အကုသိုလ်ကအကုသိုလ်တစ်ပိုင်းပဲကုသိုလ်ကကုသိုလ်တစ်ပိုင်းသူတို့နှစ်ခုက ရောလို့တွေးလို့မရဘူးမဟုတ်မှဒီဥရိကြောင်းနေလည်းအများကြီးပေါ့နော်ပစ္စကဥဒ္ဓါတွေအကြောင်းနေမှာဘာသွားတည်လဲဆိုငွေချင်းနှစ်ယောက်ငွေရွယ်တဲ့ချိန်မှာလေယာလုပ်ငန်းလုပ်တယ်လေယာလုပ်ငန်းလုပ်ရင်လည်းရေဘူးလေးတွေဆောင်းပါညရေဘူးလို့မောလာတဲ့ခါကျရေတောက်လိုက်ကိုယ်လည်းထုံကြကုန်းထုံကြကြထုံလိုက်ဒီလိုလုပ်တယ်ငွေချင်းတယောက်စိတ်တူကိုယ်ကပေါ်တော်တဲ့တောင်းတယ် သွားပြီးတော့အလုံးလုံးကြအဲတော့တယောက်ကကြာသူကတောင်းရေတောင်းလိုက်အလုံးလုံးလိုက်လို့ရင်သူ့ရေဘူးကနည်းတော့အဲတော့တခြားသူ့ရေဘူးကနည်းတော့သူတောက်ဆရာမရှိမှဆိုတော့ဘာဖြစ်လဲခြားတငယ်ချင်းရေဘူးကိုခိုးတောက်မန်တနေကုန်လုံးလုံးကြတော့ညနေကြတော့မျက်စိမှာရေချိုးမိုးချိုးရလို့ရေချိုးရကခိုးတောင်းပြီးရေချိုးပြီးတဲ့ချင်းခိုးတောင်းပြီးတော့သူကသူစဉ်းစားတယ် ဟာဒီနေ့ဘာတွေမျိုးမကောင်းတာတွေလုပ်ပြီးတော့ဒီလိုစဉ်းစားစဉ်းစားရင်စဉ်းစားရင်လည်းပါသွားတွေ့လဲဆိုတော့ရေခိုးတော့ပြီးတော့သွားတည်းရတော့အာမဟုတ်တာလို့တာမင်းရေဒီရေလေးမပြောပါတော့တာလေးသွားလုံးပြီးအဲ့မှာစိတ်ထဲမှာကြည်ကျင်တာဝကတော့ဖြစ်တော့ဒီအကုသိုလ်မျိုးနဲ့ဟုတ်လားဒီအတွင်းမျိုးနဲ့တည်သွားရင်ငါတော့ပင်ဘုံဘဝရောက်သွားမှာပဲအဲ့တော့သူ့ရဲ့ မကောင်းတဲ့အပြစ်တွေကိုပြန်မြင်ပြီးတော့ဒီတရားတွေပေါ်မှာအပြစ်မြင်ဆင်ခြင်တယ်ဘာလို့ပါရမီတူးရှိတဲ့ပုံစံဆိုကြောင့်ပြစ်စစ်ကဘုရားဖြတ်သွားတယ်ယုံနာတရားတွေရဲ့အပြစ်တွေကိုမြင်အောင်ရှုရင်ရှုရင်နဲ့ပြစ်စကဘုရားဖြတ်သွားပြစ်စကဘုရားဖြစ်တာတရားဆင်ခြင်နဲ့ပဲအဲ့နာမှာထိုင်နေတယ်ရေဘူးတဲ့ရေခိုးတော့ခံတယ်ကြွရေချိုးပြီးတက်လာတယ်အဲဒါမျိုးချင်းပြန်လို့လေကွာ ငါအိမ်ပြမလိုက်တော့ဘူးငါပြစ္ဆေကဗုဒ္ဓအာမင်းကဘောဓိယုတ်တွေပြောတယ်ပြစ္ဆေကဗုဒ္ဓဆိုမင်းလို့မဟုတ်ပါဘူးငါပြစ္ဆေကဗုဒ္ဓဆိုဘယ်လိုလဲဆိုပြစ္ဆေကဗုဒ္ဓဆိုတာခေါင်းနဲ့ကရုံးဝိထေရနဲ့သင်္ကန်းနဲ့တပိတ်နဲ့ဒီလိုအကြမှာသူကတို့ခေါင်းကိုပေါ်လိုက်တဲ့အခါမှာအကုန်လုံးတွင်ပြောင်းသွားလူတွင်ပြောင်းရမ်းတွင်ပေါ့တပိတ်သင်္ကန်းနေတယ်တပိတ်သင်္ကန်းပြိကရာအစုံနဲ့ပေါ့နော်ငွေကြေးကိုနှုတ်ဆက်ပြီး ထွက်သွားတော့ဒါပါလေဆိုစိုးစုံကလောက်ခဲ့တဲ့အကုသိုလ်တွေမှာရေတောက်တာရေခိုးတောက်တာဒါပဲတကယ်ပါမီတူရှိတဲ့ပုဂ္ဂိုလ်ကြဒါလေးကိုဆင်ញင်ပြီးတော့အပြစ်မြောင်းလောက်တာအပြစ်ဆိုတာသေးသေးကြီးကြီးဒါတွေပြက်ပြက်ပြီးတွေးနေနော်ဒုက္ခဖြစ်တတ်တယ်အဲမကောင်းကျိုးတွေပေးတတ်တယ်အဲကြောင့်တတိထားပြောချင်တာတော့ အကုသိုလ်အနေကုသိုလ်ဖြစ်အောင်လုပ်နိုင်တာဒါကိုအမြတ်ရတော့ဟောကုသိုလ်တွေလုပ်နေပြီးတော့အကုသိုလ်တွေဖြစ်မယ်ဆိုရင်ဒါဘုန်းကြီးတို့ရှုံးပေါ်တာပဲအဲ့ဒါသတိထားဖို့ပါနော်အကုသိုလ်ကြောင့်ပြုပြီးကုသိုလ်ဖြစ်ရင် ကောင်းတယ်ကုသိုလ်ကြောင့်ပြုပြီးအကုသိုလ်ဖြစ်ရင်တော့ဒါရှုံးပေါ်တာပဲဒါမျိုးမဖြစ်အောင်သတိထားဖို့တော့လိုတာပေါ့အဲ့ဒါဆိုရင်တော့ကိုယ့်အတွက်အကျိုးများရအောင် အဲနောက်တစ်ခုကတော့ခွန်ကြီးတို့ခုပြောခဲ့တာတွေကဘာလဲဆိုတော့သရတိလသုဒ္ဓစာကဒီတရားတွေကြောင့်မို့ကောင်းတာတွေလည်းဖြစ်နိုင်တယ်မကောင်းတာတွေလည်းဖြစ်နိုင်ဒါကဒေါသမောဟမာနဒိဋ္ဌိပတ္ထနာဒီတရားတွေကြောင့်ကုသိုလ်လည်းဖြစ်နိုင်အကုသိုလ်လည်းဖြစ်နိုင်တယ်ဒါတွေကတော့ဥပ္ပါတိတပကတုပနေတ္တလို့ခေါ်တယ်ခုနက ဒီနှစ်ခုပေါ့နော်ဘောတတသီလသုဒ္ဓသမာပညာရာဒေါသမောဒိဋ္ဌိပတ္တနာဒါနန္တရားတွေပဲနော်ဒီနန္တရားတွေဩဘာရိတဘကမိမိစိတ်ထဲမှာဖြစ်ပေါ်စေတာဖြစ်စေတတ်တဲ့နန္တရားတွေအဲဒါသီလသုဒ္ဓသမာပညာဆိုတော့ကုသိုလ်တရားနန္တရားတွေရာဂဒေါသမောဟမာနဒိဋ္ဌိပတ္တနာဒီနန္တရားတွေဒါကတော့ဥပ္ပါဒိတပကတုပနေတရားလို့ခေါ်တယ် နောက်ဥပဒေဝိတပကတဆိုဒီမိမိရဲ့ရုပ်ခန္ဓာကြီးမှာ ဖြစ်နေတဲ့ချမ်းသာဝစဉ်ကာယကဒုက္ခစေတသိက်ကဒုက္ခကာယကဒုက္ခကာယကဒုက္ခဒါတွေပေါ့ဗျာဒီမှာပြမမှာကလျာဏမေတ္တာဆိုတာအရှာသမားတို့မိဘတို့မိစေသင်္ကာတို့နော်အစာတောက်တို့ပြောရရင်တော့ဒီပဂရုဥပနိတ္တပစ္စယောအဆုံးသုံးခုပါဇာတိဝုဒ္ဓအချိန်ကာလတို့ နေရာဒေသတို့အဆောက်အဦတို့ဒါတွေကအကုန်လုံးကပါလေဥပသေဝိတာပကတလို့ခေါ်တယ်ဒါတွေကြောင်းပြုပြီးတော့ဘုန်းကြီးတို့ကကုသိုလ်ကောင်းမှုဖြစ်နိုင်တယ်လို့အကုသိုလ်လည်းဖြစ်နိုင်တာပဲခန္ဓာကိုယ်ကြီးကဆင်းရဲလာတဲ့ကဆင်းရဲလေးတွေတာဝကရတာဝရရနော်ဆင်းရဲလာတဲ့ကကြဒါတွေလွတ်မြောက်လို့တော့ခါကြတော့လေကုသိုလ်ကောင်းမှုတွေဖြတ်သွားတော့ကြိုးကြဆင်းရဲလို့တော့ငရဲမကြောက်ဘူး ရှင်လူတို့ခိုးတယ်တိုက်တယ်တတ်တယ်ဖြတ်တယ်မတရားလုပ်တယ်အဲကြတော့လည်းပို့ဆိုးသွားတော့ဒါတွေကြောင်းပြုပြီးကုသိုလ်ဖြစ်နိုင်တယ်လို့အကုသိုလ်လည်းဖြစ်နိုင်တယ်ဒီလိုလည်းမှတ်ထားမှာပေါ့ဗျာအင်္ဂါနာတိတင်္ဂါမုတ်ဆိုးနာနိမုတ်ဆိုးသမဏိခေါနိနာခေါနောသမဏိနာသမနောဒါမျိုးတွေပေါ့မကောင်းတဲ့ပုံကုံနဲ့ပေါင်းပြီးတော့လည်းမကောင်းတာတွေဖြစ်တတ်တယ်ကောင်းတဲ့ပုံကုံနဲ့ပေါင်းပြီးတော့ကောင်းတာတွေဖြစ်တတ်တော့ ဒီထဲမှာတော့ဘုန်းကြီးကဓာရီနဲ့ပတ်သက်ပြီးတော့ကိုယ်တဏ္ဍာမှာအဲ့ဒါကောင်းတာတွေဖြစ်ဖို့ကုသိုလ်တွေဖြစ်ဖို့ဒါအရေးကြီးတာမို့နောက်ဆုံးကဥပဒေဝိတာပကတာဆိုခုနကဒီထဲမှာဥဒုဘောဇနာမိဥပနိတေနပစ္စည်းနာပစ္စည်းပုဂ္ဂလောဥပနိတေပစ္စည်းနာပစ္စည်းသေနာတရာမိဥပနိတေပစ္စည်းနာပစ္စည်းဒါတွေနဲ့ပတ်သက်ပြီးကိုယ်တဏ္ဍာမှာ ကုသိုလ်ဖြစ်အောင်စားတောင်းနဲ့ပတ်သက်ပြီးတော့လည်းကုသိုလ်ဖြစ်နော်ဥတုဥရုနဲ့ပတ်သက်ပြီးတော့ကုသိုလ်ဖြစ်အောင်ဘယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့လေစားတောင်းနဲ့ပတ်သက်ဥရုနဲ့ပတ်သက်ဘယ်လိုဒီကောင်းတဲ့ဥရုပေါ်ပေါ်ရမကောင်းတဲ့ဥရုဖြစ်ဖြစ်တရားမပြတ်ဆင်းရဲနှလုံးသွင်းနေနော်ကုသိုလ်ဖြစ်တာတတိလက်လွတ်နေနော်အကုသိုလ်ဖြစ်မှာအစားတောင်းနဲ့ပတ်သက်ပြီးတော့ဆင်ញံနှလုံးသွင်းပြီးစားမယ် အမတ်တရီနဲ့စားမယ်ဆိုကုသိုလ်ဖြစ်တာစီလိုပါလို့ပါစားမယ်နော်အကုသိုလ်ဖြစ်ဖို့အဲ့တော့ဘုရားတာနာမှာပြုံးလာတဲ့ခါကျဒီဆွမ်းသင်္ကန်းကြောင်းစေဒီဒီပစ္စည်းပစ္စည်းတွေလိုတာပေါ့နော်ဒါတွေကလည်းမဖြစ်မနေဘုန်းကြီးတို့ကမရှိဖြစ်မှာမဖြစ်တော့မရှိမဖြစ်တော့လေဒီတရားတွေရှိနေအောင်ပါပဲရှိနေတဲ့ခါကျတော့ဒါနဲ့ပတ်သက်ပြီးတော့ ဥဒုနဲ့ပတ်သက်တာဖြစ်ဘောဇင်းနဲ့ဖြစ်ဖြစ်ပုဂ္ဂိုလ်နဲ့ဖြစ်ဖြစ်နေရာထိုင်ခင်းနဲ့ပတ်သက်ဖြစ်ဖြစ်ဖြစ်ကိုယ်တဏ္ဍမှာဘာဖြစ်အောင်လဲကုသိုလ်ဖြစ်အောင်လုပ်ဖို့ရည်ကြည်တယ်အကုသိုလ်မဖြစ်အောင်လုပ်ရည်ကြည်တယ်အဲ့ဒါအဲ့ဒါဆိုရင်ကိုကအကျိုးများရတော့ဘူးအဲ့လိုမှမဟုတ်ပဲဆိုရင်တော့အဲလောက်တများတွေအကုသိုလ်ရဲ့ဖြစ်နေတတ်တယ်ဒီနေ့ 6နိုင်လည်းထိုးပြီးသွားပြီဒီနေ့ဟောပြောဆိုဆုံးမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။တရားတော်ပြပေးတဲ့စီမံပြေပါပြပါရှင်ဗျာ။သာဓုသာဓုသာဓုသာဓု